ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအကျွတ်လွတ်ကျောင်း၌1382ခုဝါကောင်လဆန်း14ရက်4ရက်8လ2009ခုနှစ်တွင်ဟောကြားတော်မူသောဣစ္ဆာတရားလူဘဝကောင်းအောင်ကြိုးစားကြတရားတော်သူဒါနပြုရင်ဒီလပါရဒါနနဲ့ဒီလကခဏတူရဒီမှာပဲဖြစ်နေတယ်ဒီမှာပါဗျာ သီလဖောက်တည်ရင်ပဲဒါနပါရတယ်မှန်ပါဗျာဟင်သူတို့ကနှစ်ခုမှတစ်ခုသွားတာမှန်ပါဗျာဟင်သူဒါနကအဲစီးစိမ်ကိုတောင်းနေပါတယ်မှန်ပါဗျာဒါကအသက်ကိုတောင်းယူတယ်မှန်ပါဗျာသူတို့နှစ်ခုပေါင်းမှာဘဝကိုရတာမှန်ပါဗျာသူရဲ့တောင်းကလူနဲ့နှပ်ဖေးမှန်ပါဗျာဒါလည်းဘုရားဒါနယတတိဒီရိုးရိုးကိုယူတဲ့သီလယတတိလူနဲ့နှပ်ဖေးမှန်ပါဗျာ ဟုတ်ဗျာတို့ဇာနဲ့ရှင်နဲ့တီလာသိက္ခာသားတွေကိုပြမာတိသွားနိုင်လားရိုးရိုးကိုလိုယူတဲ့ဟိုတို့စာတို့တော့ဝါရိတတီလာခေါ်တာပေါ့ဟင်ပါရိတတီလာကိုဒါဝါရိတတီလာဝါရိတတီလာဆိုတာဒါမလုံးပါဘူးလို့ဂတိခံထားတဲ့အတွက်ဟိုအောင်ဤပြီးနေရတာဟုတ်ကဲ့ဟင်ဟုတ်ကလားဗျာတော့သူကိုလူဘဝနတ်ဘဝဒီနှစ်ခုပဲအဲ့တော့သူနှစ်ခုဒါနနဲ့သီလနှစ်ခုပေါင်းလို့ လူလာဖြစ်တယ်ဒါနကစီစဉ်ကိုတောင်းယူတယ်သီလကအသက်ကိုတောင်းယူတယ်အသက်ရှိမရှိသီလနဲ့ဆိုင်နေတယ်တင်ပါပါဗျာဟုတ်နော်တင်ပါပါဘာဖြစ်လို့လို့ဒီကသီလနဲ့ယူထားတော့တို့သူ့တဲ့မတာဘူးတို့သာမယူဘူးတို့တို့ကိုရှိပါနဲ့ဆိုကြပါစို့ဟုတ်ကြဒါဒီကိုတို့သီလကပေါင်းပြီးတာဘာသူဆောင်ပြီးရမှာတို့တချင်းစိတ်လောဘတွေဖြစ်လာရင်တတိလေးနဲ့ဆောင်ပြီးရှိစိတ်ကိုနောက်စိတ်နဲ့ဆောင်ပြီးတာနော် ဟင်သူတီလာတွေဘလောက်များများ တရခံမရောက်သေးမှန်ပါဗျာသူတဲ့ဘာလို့တတ်သူကြိုက်လို့နဲ့မကြိုက်လို့မှန်ပါဗျာကျက်ဒီဝက်ဒီဘာဖြစ်လို့တတ်ထားလို့ဆွဲစိတ်ကြိုက်လို့ကြိုက်လို့ကြိုက်လို့ကြိုက်လို့ပါဟင်ချဲလေးတမိုးလေးတာတော့ကြိုက်လို့ပါဗျာသူခံဘူးနေအောင်ဟုတ်နော်သူဥစ္စာကိုယူတဲ့နေရာလဲလိုချင်လို့ယူတာရှိတယ်လို့ဖြတ်လို့ဖြတ်ပြီးလေးရှိတယ် တယ်မှန်ပါဗျာသူတို့လည်းတိုက်လို့နဲ့မတိုက်လို့ပဲအဲပိခါဘူးတွေလက်စစ်ကြည့်ပြဒီနဲ့တရထားနေရောက်သေးပဲမှန်ပါဗျာအဲစီကနေတိုက်တိတ်ကလေးပေါ်လာတယ်နောက်ကတတိလေးနဲ့စောင့်စီးတာအဲ့ဒါပြီမှန်ပါဗျာစောင့်စီးမှပြီလားမစောင့်စီးရင်ပြီလားမဖြစ်ဘူးမှန်ပါဗျာဟုတ်နော်ဒီလာတော်ကစောင့်စီးတာဘာဖြစ်လို့တော့ဒီဒါနခံစားတဲ့နေရာကိုအနောက်တကင်းကြီးအကျွေးမပေးရပဲခံစားရအောင်လို့ဗျမှန်ပါဗျာဟင် ဟုတ်ကဲ့ဟုတ်ပါဘူးဒါကဟုတ်ဒါနကြောင့်တော့တထင်မျိုးရိုးဖြစ်ပါလေဟုတ်ဗျာသူများအသက်ကိုတတ်ဖြတ်တဲ့စီရနာကမကင်းခဲ့ရင်ပခက်တွင်းမှာပြရမယ်မှန်ပါဗျာဟုတ်ပါဟုတ်ပါဗျာဟုတ်ပခက်တွင်းတော့မသိပါဘူးဗျာလူလာဖြစ်တယ်ဆိုရင်လည်းသူများနှောင့်ယှက်ပြီးခံနေရမှာပေါ့မှန်ပါဗျာအဲ့တော့ရတဲ့ဘဝနဲ့ရတဲ့ဒီလေးချမ်းချမ်းပါခံမခံပါရဘူးတော့ကျွေးကင်းစီခြင်းလို့တိလာကိုစောင့်ခိုင်းတာ မှန်ပါဗျာဒီဒါနာလေးကိုဟိုကြာကြာနာနာဟောပေါ်ပြပါတော့ဟိုဆိုသူတို့ခုခေတ်တော့အဲရကုန်ကြီးတယ်ပါတဲ့ဟုတ်လားမှန်ပါဗျာဘုရားတော်မှာလည်းဒီကရေခဲလိုက်တဲ့ရေခဲမုတ်စားသိခြင်းလို့ဟင်ရေခဲလိုက်တဲ့ရေခဲမုတ်စားသိခြင်းလို့ဗျာဟင်ဟုတ်ကဲ့လားဗျာအဲတို့ဟိုဒါနာကတော့စေရနာထိတ်ထိတ်နေတယ်ဒီဖြစ်ကောင်းမကောင်းနဲ့မဆိုင်ဘူးများမများနဲ့လည်းမဆိုင်ဘူးစေရနာထက်မထက်နဲ့ မှန်ပါဗျာသုတ်တေမှန်ပါဗျာပစ္စည်းကောင်းကောင်းနဲ့မဆိုင်ဘူးမှန်ပါဗျာပုဂ္ဂိုလ်နဲ့လည်းမဆိုင်ဘူးမှန်ပါဗျာတို့တို့အလောင်းတော်ဘုရားရှင်အလောင်းတော်ဘဝကပစ္စည်းလည်းအယုတ်လက်မြန်မယူဘူးမှန်ပါဗျာပုဂ္ဂိုလ်လည်းအယုတ်လက်မြန်မယူဘူးဟင်မှန်ပါဗျာမယူဘူးယူပါဗျာဟင်ပစ္စည်းနဲ့ပုဂ္ဂိုလ်ကအကျိုးပေးမဟာရီမမဟုတ်ဘူးအကြောင်းကံမှန်ပါဗျာ အကျိုးပေးလားအကြောင်းခံလားအကြောင်းခံပါဗျာအကြောင်းခံအကြောင်းခံဟုတ်နော်ဟင်အကြောင်းခံအကျိုးပေးမှစီတယ်လားဟုတ်တယ်နော်မှန်ပါဗျာအကျိုးပေးမှစီတယ်လားအလူခံပုဂ္ဂိုလ်ဒီတို့ဘာနဲ့ပြောရင်တော့အနုတ္တရာပုံညာခိတ္တံလောကသဆိုသူကလေရာမီလေညီညီညီညီဟုတ်နော်ဟင်တို့တက္ကသမားကြီးတွေကလေသမားမှန်ပါဗျာဟင် ပြည်သေးတွေကလေသမကရိယာခိုင်းတဲ့ထုံထဲမှန်ပါဗျာဟုတ်နော်မှန်ပါဗျာသူတို့သုံးခုအကြောင်းကသူတို့ဥမာမဲ့လေမရှိလေထုံစရာမရှိထုံလို့မရဘူးမရပါဘူးဗျာကင်းတော့အကြောင်းကံသူတို့ပါမရတာအကြောင်းကင်းလို့မရဘူးမှန်ပါဗျာမှန်ပါဗျာအဲလေတော့ရှိတယ်ဗျာထုံထဲတော့မရှိရင်ကိုမရပါဘူးဗျာနိုင်ဘူး ခွန်ထေလေးလေးရှိဦးမှာဗျာဟုတ်နော်ဟုတ်ပါဘူးဟုတ်နော်ကံမြောက်ဖို့ရအတွက်လုပ်ကြရတာဟုတ်ဟုတ်ဗျာဒီထွန်နေထေလေးဗျာဩတို့ဒီကလည်းလေလုံးချင်းတဲ့စိတ်ရှိဦးမှာဗျာမှန်ပါဗျာလေသမားကလည်းလေလုံးချင်းတဲ့စိတ်ရှိဦးမှာဟောဒီလိုသုံးခုနဲ့ညက်အောင်ထုံဗျာမိုးမျောရေကြီးမြေကြီးညက်ပလားညက်ပြီဆို ဟောမျိုးစိချနေတာထင်တယ်တင်ပါဗျာတင်ပါဗျာဟင်မျိုးစိချတော့လေသမားကပေါက်မှာလားမျိုးကပေါက်မှာမျိုးကပေါက်ပါဗျာဟုတ်ပါပါဗျာဟုတ်ပါဟုတ်ပါဘူး။အောက်ပါ။ဒါလည်းကြာ။ဒါကမှကြာမယ်။လယ်နေရရှိမယ်မျိုးစိနဲ့သုံးခုပေါင်းမှာပေါင်းမှာပါဗျာ။လက်ကမျိုးစိတော့အဲလက်ကမှကြာ။လက်ကမှကြာတယ်။ထုံထင်းလေလေလေ ဒီသုံးခုကညက်အောင်လုပ်ထားအဲအကြောင်းခံမရှိတာမှန်ပါဗျာသူထဲမှာမှဒီမျိုးစိကချတာမဟုတ်လားဟုတ်ပါဗျာဟုတ်ကလားဟုတ်ပါဗျာအဲ့တော့ဒီမျိုးစိကချလိုက်တဲ့ခါလာကျတော့ဘယ်တော့လေသမားကပေါက်ထားလားမျိုးစိကပေါက်ထားလားမျိုးစိကပေါက်ထားထွန်ထင်ကထပေါက်ထားလားမျိုးစိကလားမျိုးစိကပေါက်ထားလားဗျာဟုတ်ပါဗျာဟုတ်ပါဗျာလေကပေါက်ထားလားမျိုးစိကပေါက်ထားလားမျိုးစိကပေါက်ထားလားဗျာပါရီဗျာဟင်ဟုတ်ပါရီဗျာဟင်ဟုတ်တယ်ဗျာ ဟုတ်ပါဗျာဟင်ဟုတ်ပါဗျာအပင်ပေါင်းလုံးတော့ကွာမယ်ထင်ပါတယ်ဗျာဟိုလိုတော့မဟိုလိုလေသမားသွမ်းရသွမ်းတယ်လို့ပဲလားဒီလိုတင်လာတော့လင်းကြီးရောဖြစ်ဖို့လိုတယ်ထင်ပါတယ်ဗျာလေသမားအဲလေကြီးဘလောက်ကောင်းနေနေပြဟောသူသူကခပ်ပြင်းပြင်းခပ်ပြင်းပြင်းနဲ့ဝင်ရလက်မရနိုင်အောင်အားလုံးပေါင်းမှရအောင်အเจ้าညီညွတ်မယ်ဆိုရင်ဘာအเจ้าညီညွတ်ကြဘုရား ဟင်ဝရိယရှိမျိုးစီတိကဟင်ကညာဝရိယနဲ့လောက်မှာလားအဲအဲ့ဒါလည်းရှိအောင်မှာမျိုးစီကလည်းကောင်းအောင်မှာအဲမျိုးစီမှာမျိုးစီမှာဒီဟိုတို့ဘာတို့ရွယ်မောတို့ဒိုက်တယောတို့အချင်းတို့နဲ့အဲ့ဒါနေနဲ့ဆိုင်လို့ရမလားမရပါဘူးဗျာဟုတ်ပါဗျာဟုတ်ပါဗျာကိုလိုလောက်ကြိုက်ပါရင်ပေါ့ မှန်ပါပါဗျာဒီကောင်းပါပါမှန်ပါပါဒီကလည်းပါသေးတာဗျာဒီကြီးရဲ့လက်တွဲချဟင်ဟင်လက်မကောင်းရင်ဒီဟိုဘာတော့လေသမားကကျွမ်းကျင်ရင်ရတယ်လေသမားကျွမ်းကျင်ဖို့လိုတယ်တို့စာကအပြောနော်တို့မဟုတ်ဘူးအလူငါပုဂ္ဂိုလ်ကဒီလားတခုတည်းမှန်ပါဗျာအလူရှင်ကဟိုယုံနာနှစ်ပါးနဲ့အလူရှင်လည်းပါတယ်ဒါနလည်းပါတယ်သူကနှစ်ခုမှန်ပါဗျာ ဟင်ဟိုဓမယနာတာခေါ်သလားဒီဆိုတာကလည်းတရားသဖြင့်ကိုရှာဖွေထားတာနဲ့ထူတာပေါ့ခိုးဆိုးတိုက်ခိုက်ထားတာမဟုတ်ဘူးပေါ့ခုနတို့ပြောတဲ့စေတနာကလည်းထက်အောင်ပဲသာသနာကိုအာယုံပြုတဲ့စေတနာဟုတ်ပါရဲ့ဟင်သာနာနဲ့ဂျုံတို့မိုးရွာတို့ဟုတ်ပြီလောက်ထားအဲ့ဒီဒီဘက်ကတီလာတစ်ခုရှိတာကိုယ့်ဘက်ကဟိုပစ္စည်းနဲ့စေတနာနဲ့နှစ်ခု အဲ့တော့ပစ္စည်းနဲ့စေရနာကောင်းရင်ဒီဘက်ကမျိုးစိဟိုဟိုလေယာကကောင်းကောင်းမကောင်းဘူးရတယ်ဟိုကနှစ်ပုံခင်ဗျားတို့ဘက်ကဟောဒီဘက်ကတပုံနဲ့ရဲ့ပုံနဲ့ပါဗျာတော်များလေလေရှင်ပြလေးတော့ချက်ချောက်ပြသေးတယ်ချက်ချောက်ပြလေပါအရန်ကောင်းမယ်ဆိုရင်တော့အဲ့ဒီ မျိုးစေ့ကပေါက်လာတဲ့အပင်ကအတိုင်းမဲ့နှိုင်းမဲ့ဖြစ်မယ်လို့ထင်ပါတယ်အဲလေရာကဘလောက်ကောင်းနေနေလေသမားကဖြင်းရင်ပြင်းရင်မရဘူးဗျာလေသမားလည်းကြောင်မယ်ဆိုရင်ဗျာဟုတ်ပါဘူးဒီတေဝီဘူးဆရာတော်ဘုရားကြီးရှိတော့ကအဲဝေဘူးဆရာတော်ဘုရားကြီးဟာအဲတောင်းသမျှကိုဝေနိုင်ငှနဲ့ပြင်းနိုင်ကနိုင်ပါတယ်အဲ့ဒါကိုရန်ကုန်လာတိုင်းလည်းအဲ့ဒီတကအများအားပြောတာ ဝေရဲ့ငှရဲ့ပေးရဲ့ကန်းရဲ့ဖဲ့ဆိုတာရအောင်ရှာပြီးသူပေးနေတာမှန်ပါဗျာဟင်အဲ့ဒီမပြီးမချင်းဘသူပင်းလို့မှမလိုက်ဘူးမှန်ပါဗျာဒီမှာလိုက်တာမှန်ပါဗျာတို့တော့ဒုက္ခလေးတွေကပြီးတော့လေကောင်းတော့မျိုးစီမချခြင်းဘူးစာရေးပြရတင်တာပါပဲတို့တွေ့တာ သူသူဖောင်တိန်လေးနဲ့လက်လိုက်လိုက်သူ့ဟာဝီဘူးသူဖောင်တိန်လေးကွာအောင်ပေါ့လေဟုတ်ဗျာသူသူဖောင်တိန်သူဖောင်တိန်နဲ့လုံးလုံးဝမလုပ်ပါဘူးတိုက်ထူခိုးကပေးနေတာကဒါမှဒီလောက်မှမကပဲနဲ့မှန်ပါဗျာလေပေးနေတော့ယူလိုလားလူဘက်က လယ်သမားဘက်ကယူတာလည်းမဟုတ်ဘူးမှန်ပါဗျာမှန်ပါဗျာလေချာလူဘုံမျက်စိပေါ်အောင်ကြာဟုတ်တယ်နိမျက်စိပေါ်အောင်ကြာလာပြီဟိုကပေးနေတာကအဆုံးဒီဆုံးဟုတ်ဗျာတို့ပြောကြသို့ပြောကြသို့ပြောကြဘဝဟောဒီဘဝဟောဒီဘဝအိဋ္ဌာတရားဘဝလူကျင်တာကုန်ရမှန်ပါဗျာထက်တဲ့ကျင်တာလူသာတက်နိုင်တယ်မှန်ပါဗျာဟုတ်နော် အောက်ဆင်းခြင်းတယ်လူပဲဆင်းနိုင်တယ်မှန်ပါပါဗျာဟင်ဒီနေရာပဲပြန်ရောက်ခြင်းတယ်လူပဲပြန်ရောက်တယ်မှန်ပါပါဗျာဟုတ်နော်လူပဲလူဟာရိကပဲရပဲနတ်ဒီဓမ္မာဒီတို့တဲ့ညာကောင်းတယ်ကျင့်နိုင်တဲ့ရုပ်မရှိဘူးမှန်ပါပါဗျာခွေရှုံးတယ်မှန်ပါပါဗျာနတ်ကတော့ဒီကလူဘဝကကျင့်ဖို့ရပါသွားမှသာပုံမှန်ဆက်ကျင့်နိုင်တာ ဒီကမှဘာမှဘာမှတော့ဟိုမှာတကားပဲဘာလို့ခင်ဗျာဟင်နာမခွေးတို့လူရှိဘူးပြီးတယ်မကျင့်နိုင်ဘူးမှန်ပါဗျာဟောဆင်းကြီးတွေတို့တင့်နိုင်တယ်အားတော့ကောင်းလုံးဆင်းကြီးတွေမှန်ပါဗျာသိနိုင်တဲ့အတူတို့လူရှိရှိရှိပါဗျာနော်မှန်ပါဗျာဒါဟိုငရဲတို့ပြိတာတို့ခါလိုက်တို့ဒုနာဟိုဘူတာယုံနဲ့ပတ်သက်တဲ့ဆင်လို့ ဟုတ်ဗျာဒီဟာလေးကိုကြာလို့ဘာလို့ညာလို့ဆိုတာလေးအားထုတ်တဲ့ကောင်းနေသိနိုင်တဲ့အသိမရှိဘူးတို့မှာကြတော့သိနိုင်တဲ့အသိလည်းရှိတယ်ကျင့်နိုင်တဲ့အကျင့်လည်းရှိတယ်ဒါလူတာဝလူတံဖို့လူတံဖို့လူတံဖို့ကျင့်နဲ့ကျင့်နိုင်တယ်ကျင့်တဲ့လောက်တည်းသိနိုင်တယ်လူပဲရှိတယ်အိခါတရားဘဝမှန်ပါပါဘယ်လောက်ကောင်းတဲ့ဘဝတုံးကောင်းပါတယ်ဗျာဟင် အဲ့ဒါဘာလို့ဟိုဝိုင်းဟိုဝိုင်းဝင်ပြောဒီဝိုင်းဝင်ပြောနေပြီးတာလည်းသူပါဟုတ်ကင်းနေဟင်ဟင်ဟုတ်ပါဗျာဟုတ်ပါဗျာပြီးတော့ဝင်ပြည့်နေမှာလားဗျာဝိုင်းကောင်းတဲ့နေရာဝင်ပြီးဟိုဂျားပေါက်လို့ကတော့ဒိုင်ကအပြည့်ရော်လိမ့်မယ်မထင်နဲ့ဟင်အင်းရှင်တထောင်ထိုးမှခင်ဗျာထိုးတာတရားတဲ့ဘူထိုးမခံဘူးဟုတ်တယ်မယ်ဒိုင်ကလေတူဘူးတယ်မဟုတ်ဘူးလား သိပါတယ်ဘာမှမသိဘူးသိပါလားရန်ကုန်လားမသိတာရန်ကုန်ကိုသိတာဟင်သူကလည်းရန်ကုန်ကထွက်လာတယ်ပြောရတာဟုတ်လားဗျာဟင်အဲကိုကိုတိုင်းတဲ့အိမ်တဲ့ဝင်ခံရလာပြီဟုတ်ဗျာပါဗျာဂျားဘောဝင်နေမဲ့သာကိုကိုတိုင်းတအိမ်တက်လက်ဝင်တိုင်းဒိုင်ကဟိုသူ့ရောသလိုကိုလည်းရောမှာပဲပါဗျာဟုတ်ဗျာအိမ်သာပြရဘဝ သာသနာကရောတဲ့အိဋ္ဌာတယသာသနာမှန်ပါဗျာဟုတ်နော်လူစုလူကျင်သလားရပါတယ်ခုဒါနနဲ့သီလဒါလူစုမှန်ပါဗျာနတ်စုပါလူစုနတ်စုလူမွေနတ်မွေပြနိုင်ပါတယ်သာသနာရဲ့ရှိန်ငါလေဟုတ်နော်ဟုတ်နော်ဟုတ်ပါတယ်ဓမ္မဖြစ်ကျင်သလားရပါတယ်သမထတိုင်းလုပ်သွားပါ သမထသောစိတ်ကလေးငြိမ်ငြုံမဲမဟုတ်ဘူးလားမှန်ပါဘူးစိတ်ကလေးတမ်းပြန်စင်ကြယ်ရုံသို့မဟုတ်ကိုယ်စိတ်ကလေးကိုယ်လက်ထဲရောက်ယုံဟုတ်နော်ခိုင်မစားတဲ့အလုပ်ထင်တယ်စိတ်ကိုကိုယ်လက်ထဲရောက်အောင်လုပ်တဲ့ကိုကိုကိုခိုင်မစားသေးဘူးဟုတ်နော်သမထသောစိတ်ငြိမ်သက်မှုသတ်တဲ့ပဲဟုတ်နော်သူကအဲ့ဒီကနေစိတ်တကူစိတ်တတိနဲ့သူကဆံဆင်းဆင်းသွားတာကိုဆံကနေပြီးတော့ဘိညာဉ်တိကျင့်သူကဒုစာလိုတော့ပါပေါ့ဗျာအေးတို့ဇံကိုးစင်းနဲ့ ကတိုင်းဆယ်စင်းနဲ့သူကအဲ့ဒါငခုအပြန်လာလုံရင်းနဲ့သူကပင်ကြီးတက်ရတာဂျမာပဲဂျမာရဲ့မပူဟဲ့အဲ့တော့ဂျမာတိတက်ချင်နဲ့ဒီသာသနာမူပြေးနိုင်ပါလေတမထ40ထားခဲ့ပါတည်းဟုတ်လားတမထ40ပဲကတက်တက်ဟိုတို့ပါလားဗျာဟိုဇရိုက်လိုက်လို့တမထ40ဖြစ်နေတာပါဟုတ်ပါဗျာဟင်ဇရိုက်နဲ့လိုက်အောင်ကြိုက်အောင်ပေါ့လေသူဇရိုက်နဲ့ကြိုက်အောင်လို့ ဟိုသမထ40ပေးထားတာပါအဲသူကတော့အကုန်လုံးကတော့ခုနပြောတဲ့ဟိုຢာကကွာကြီးဒေါသကွာကြီးမောဟကွာကြီးထင်တယ်ဟိုအဲ့လိုပြောလို့မရသေးဘူးຢာကဟိုဘာလို့တွေးတွေးတိတ်စေးဒေါသတွေးတိတ်စေးမောဟတွေးတိတ်စေးသူကတွေးတိတ်ရုံရနိုင်မှန်ပါပါဟုတ်တယ်ဟုတ်ပါဘူးဟင်ဟုတ်ပါဘူးတွေးကောင်မရနိုင်ဘူးဗျာတွေးတိတ်စေးတွေးတိတ်စေးဟုတ်ပါဘူးဒါကတော့သူကဂျမားပဲ ပြမဘုံပဲဟင်မိုးဘုဆရာတော်ဘုရားပြောလို့အလကားနေရင်ချင်းကုန်လဲပုံဆိုတာဘာမှမမလို့ပဲလေဟင်အလကားနေရင်ချင်းကုန်လဲပုံနဲ့ပြပြမဖြစ်ချင်လားဖြစ်ချင်ပါဗျာအဲ့ဒါလည်းသာဝနာကအမွေပေးနိုင်တယ်ဟင်မဟုတ်သေးဘူးဒုကိုတိုင်ခုနကဘဝကလုံးရောက်တဲ့နေညာနိကတာလို့တာလို့တော့နော်မှန်ပါဗျာဘဝကလုံးရောက်အောင်လုပ်တာ လူဖြစ်တော့လူဒုက္ခရှိတယ်လို့နတ်ဖြစ်တော့လည်းနတ်ဒုက္ခမှန်ပါဗျာဟင်အဲဒီမှာပါတဲ့ຢာကဒေါသဒေါမောဟနဲ့ဟိုမှာတွားကြအောင်ပါဆိုကိုကြတော့လေကိုလောဘလေးနဲ့ကိုကိုကိုလက်ကြိုက်တော့ကလေးနဲ့ကိုအဲ့မှာလည်းညာဖြစ်ကြအောင်ပါပဲမှန်ပါဗျာကဲနတ်ဒီရောက်လို့များချမ်းသာလိမ့်မယ်မထင်နဲ့ဒီကဟာဒီတွားကြမှာမဟုတ်လားဘယ်ကဟာဒီပေါ်ပါလို့ဘုရားပဲဟာဒီတွားရင်ဒီလိုကြီးတဲ့နေမှာပေါ့ဗျာ မှန်ပါဗျာသွားကလေးကဒီကဟာဒီပွားတာဘုခါဟာဒီကဒီကဟာဒီဒီကဟာဒီပါဗျာကလာဗျာမှန်ပါဗျာဒီဒီကဟာဒီတော့အရင်ဒီကဟာဒီကိုဟိုကြတဲ့ဒီလိုဟာဒီပဲဖြစ်မှာဟင်ညာမဲဖြစ်နေအောင်ပါတဲ့ပါမလားမတဲ့ပါဘူးဗျာ အဲဇယိုက်ချင်းမတည့်တာရှိသလိုဘာသာချင်းမတည့်တာလည်းပါအောင်မှာမှန်ပါဗျာပါအောင်မှာဗျာမှန်ပါဗျာဒီဘာသာချင်းမတည့်လို့အငင်းခုံလို့ရတာကတစ်မျိုးဇယိုက်ချင်းမတည့်လို့တယောက်နဲ့တယောက်ရံဖြစ်ရတာကတစ်မျိုးနဲ့ဟုတ်ဗျာမှန်ပါဗျာတို့လို့မှလည်းရံမကင်းဘူးဓာမကင်းဘူးမှန်ပါပါဟုတ်နော်ဟုတ်ပါဟင်မြမကြတော့သူ့ဟာသူ့ကိုရှုံနေတာသူ့တယောက်ထဲနေကိုမှန်ပါလေဗျာ ဘယ်လိုရုပ်တံသူခံခါတဲ့သူခန္ဓာရဲ့ဟိုဒုက္ခသူ့မှာရှိဥပါပဲခန္ဓာဒုက္ခသူလုံးမတယ်လားလုံးပါဗျာခန္ဓာဒုက္ခရှိနေဥမှာပဲဟင်အဲ့ဒီဒုက္ခနဲ့သူလည်းထမ်းနေရအောင်မှာပဲဟုတ်ဗျာခန္ဓာဒုက္ခလုံးနိုင်ပါမလားလုံးနိုင်ပါဗျာပြီးတော့လည်းအေးအေးလေးနဲ့ငြိမ်ငြိမ်လေးနဲ့သူကလည်းဟိုဖိုးတို့ဒါလေးလည်းဟိုလိုထောင်းရာသွင်းနေကြမှုမှာပါ ဟင်တို့တို့ကတော့ဟိုပသိမ်စာပင်တိုက်တုန်းကပသိမ်ထောင်နဲ့ဝင်းကြည့်ဘူးလို့သိတာမှန်ပါဗျာအဲဟိုထောင်ဘူးကတော့ဆုံးပိတ်ကျွေးလို့မှန်ပါဗျာအဲ့ဒါရောက်လာဗျာအထက်အကုန်လုံးကိုရှောက်ကြည့်တာဂျိုးစင်လာစအကုန်နေရာဘုံထိုင်ရဘုံအကုန်မှန်ပါဗျာအကုန်ကြည့်ခဲ့တာအဲ့ဒီမှာဘီကလဆိုတာရှိတယ်မှန်ပါဘီကလဘီကလဆိုအခုရိုးရိုးတမ်းမဟုတ်ဘူးနိုင်ငံရေးသမားတွေချတယ်ဟာမှန်ပါဗျာဒါကြတဲ့အဆောင်ဦးလေးမှာ အဲတွင်းရောအပြင်ရောဖေးရောင်ကြကြနာနာသုံးပြဟိုအပြင်ကလိုကိုသူ့မှာတက်တက်လိုလိုနဲ့ခံခံနာနာထားရတာတန်ခါကြီးကရာသောမှာမဟုတ်တာမှန်ပါဗျာတို့ချင်းချင်းမတည့်လို့ထားရတာလေမှန်ပါဗျာရာသောမှာမဟုတ်ဖ ೇನೆ ဟုတ်ပါဗျာဘာလို့ထားရတာတို့တို့ချင်းမတည့်လို့ပါဗျာမတည့်လို့ထားရတာဗျာအဲ့ဒါမဟောဒီကနေ့ဘာဟင်းစားမယ်သူတောင်းနေတဲ့ဟင်းတောင်းမယ်အခုခေတ်ဆိုရင်တော့ TV တို့ပါ ပေးပြရတယ် မှန်ပါဗျာဟင်ဒီလူကပေးပေးရတယ်ပြီးတော့လိုချင်တဲ့တကယ်ကပေးပေးရတယ်မှန်ပါဗျာဟင်ထောင်းလို့ကြတဲ့ဘောသူတို့ကဝါလို့တဲ့ဘောဟုတ်ကဲ့အာဘယ်လို okay ရလဲဒီမှာဘုရားအဲ့လိုမျိုးပြန်ပြန်တာတင်မှာပြီလားโอเคแล้วပြောသေးတယ်โอเคแล้วပြောသေးကြဟင် နိုင်ငံရေးကျင်းဆောင်ပြောတာဟုတ်ပါအရာအဲ့ဒါလည်းဟိုဟိုကလည်းနိုင်ငံကိုဘဝကြီးထောင်ပဲလေမှန်ပါဗျာဟိုဟာတို့တယောက်နဲ့တယောက်တိုက်ခိုက်တာမရှိတာဟင်တယောက်နဲ့တယောက်တိုက်ခိုက်တော့မရှိဘူးဟင်လုံးလုံးလာလာတော့နေနိုင်တယ်သို့တော်လကားနေရင်ထောင်လဲချင်းချုပ်နေတာဘာလုပ်နိုင်လို့ဘာမှမလုပ်နိုင်နေလားဗျာလကားနေရင်ဒါအချိန်နဲ့အချိန်ကုန်တာ ဟုတ်နော်သမထသမထသာပင်ကြီးအဲ့ဒါနဲ့ပြီးပြီဒါလည်းဒုသာနာဒီအဝင်လည်းပြီးနိုင်ပါတယ်သမထပြီးတော့ထားနေပါမယ်ဒါဘုရားထားခဲ့တာပဲသမထလေးကြီးပြီးသားပါဟုတ်ကြဟိုတို့ဟွာလာဘုရားနှုတ်ကပတော်က30ပါးရှိတယ်လို့ဆိုတာသမထဟွာနဲ့အာကာပကတိုင်းနဲ့အာလောကကတိုင်းကရှင်မာသာရိပုတ္တလက်ထက်မှာပေါ်ထားတယ်။ကောင်းတမ္ပတာ၄၀ဖြစ်တာ မှန်ပါပါဘုရားဒါတော်သေးတယ်ဘုရားဟောတာ38ပါးလို့ဆိုပါတယ်မှန်ပါဟုတ်ကြမှန်ပါပါဒါပဲပါတာပြောရတာလေအဲအဲ့ဒါကဗြဟ္မာနဲ့ပြီးမှန်ပါပါဘုရားသူကစိတ်ငြိမ်သက်ယုံစိတ်ချမ်းသာယုံဟုတ်ဗျာအာယုံတော့ကိုသူများပဲမလိုက်ဖ ೇನೆ ကိုစိတ်ကလေးကိုလက်ထဲရောက်အောင်ထားတဲ့အတွက်ကိုဘဝလေးနဲ့ကိုသွားနေရတာလေမှန်ပါပါဗျာဒါသဘောမို့တော့မရှိဘူးပေါ့မှန်ပါဗျာဟုတ်ဗျာမှန်ပါဗျာအဲဒီလောက်တဲ့အငွေပေးနိုင်ပါတယ်သာသနာက ဒီကနေပြီးကိုယ်စိတ်ကလေးကိုပိုင်းလာရင်ကိုယ်ကြောင့်ကိုသိအောင်လုပ်ဖို့ဝိပဿနာဆိုကိုယ်ကြောင့်ကိုသိအောင်လုပ်တာမဟုတ်လားဟုတ်ပါဘူးဗျာဘာလုပ်လို့တို့ကငါလို့ပြောနေငါရှိမရှိဒါပထမဆုံးသိချင်တယ်မှန်ပါဗျာဟင်ဖခင်ကငါမရှိဘူးပြောတဲ့မယုံပါနဲ့မှန်ပါဗျာယာနာတွေသူတော်ကောင်းတွေကရှိတာဆရာသမားတွေကငါမရှိဘူးပြောတဲ့မယုံပါနဲ့မှန်ပါဗျာတို့သာသနာကမျက်စိမိတ်ယုံရတဲ့သာသနာမဟုတ်ပါဘူးမှန်ပါဗျာ စမ်းကြည့်ကိုယ်လည်းသင်ညာဝိပဿနာเนาะမှန်ပါဗျာပြီးတော့မြင်မမြင်ဟုတ်เนาะမှန်ပါဗျာမြင်မမြင်တို့ကမင်းမွေးတို့ကလည်းငါပဲမှန်ပါဗျာမနေ့ကလည်းငါပဲဒီကနေ့လည်းငါပဲမှန်ပါဗျာဒါတို့ထင်နေတာမြင်နေတယ်မှန်ပါဗျာဟုတ်เนาะမှန်ပါဗျာပြီးတော့ငါဖေဘသူငါမေဘသူပြောနေတာပဲဟုတ်လားဟုတ်တော့ဟုတ်ပါဘူးဟင်ဩအဲဒါရီအဖေမငယ်သူတွေသူရှိကြအောင်ပါပါ ရှိပါဗျာအဖေလေးမေးလေးရှိလားရှိပါဗျာရှိပါဗျာစကားကြီးပြီဘသူတို့ဖေနာလည်းပြီးတော့သားပါဗျာအမေရပေါ့ဒေါ်တင်လိုက်ပါဗျာအဲ့ဒီခမည်းအဖေဦးကျော်တန်သေးပြီရှိဘူးမှန်ပါဗျာဒေါ်တင်လိုက်သေးပြီရှိပါဗျာမှန်ပါဗျာနားပါဗျာကျင်းနာလားကျင်းနာပါဗျာရှိတယ်လေပြောဒီလူကပြေပြောဘယ်လိုလုပ်ကျင်းနာမှာလဲကဲဘယ်လိုလုပ်ကျင်းနာမှာလဲ မှန်ပါဗျာတို့ပြောလို့ကျင်တာဒါခင်ဗျာဟိုနည်းနည်းသိသေးတော့အောက်ပါပဲမှန်ပါဗျာမှန်ပါဗျာအိုးကျော်တန်ကြီးဒီမှာငုတ်တုတ်ရှိတဲ့တန်နဲ့ဦးကျော်တန်သိပြီတို့ကပြောမှာမှန်ပါဗျာဒေါ်တင်လိုက်ကြီးလည်းခုသိချိန်ချမဟုတ်ဘူးလားမှန်ပါဗျာတို့ကသိပြီပြောမှာမှန်ပါဗျာမှန်ကျင်နာကျင်နေတာဗျာတော့တော့တော့ဒီတော့ဟေးဟေးတော့ကမြဲတယ်ပြန်ပါ တို့ဒီဦးကျော်တန်းဒေါ်တင်လိုင်ကတကာကြီးကိုပဋိသန္ဓေကွေးပြီးနေတာအဲ့ဒီယုံနာကပေးသွားပြီနောက်ဟာကယုံသေးသေးသေးသာထုတာသာထုတာတိတိတိတိတိဟင်ခန္ဓာသာထုတယ်သိနဲ့သာထုတယ်ဥရုနဲ့သာထုတယ်အာဟာရနဲ့သာထုတယ်နောက်ဟာယုံသေးယုံသေးယုံသေးတိတကာကြီးပေးလိုက်တဲ့မိဘနှစ်ပါးကတော့မရှိတာအမှန်မှန်ပါပါဘုရားရှိပါဦးတော့မရှိတော့ပါဘူးဗျာတတ်တို့ပြောလို့ကိုเจ้าကိုသိရင်အဖေเจ้าအမေเจ้าအကုန်သိပါတယ် မှန်ပါပါဗျာအရေးကြီးတာကိုเจ้าကိုတိဖို့မှန်ပါပါဗျာမြင်မနည်းမြင်ပါပါဗျာတသဗျောမယုံဆံပြောလို့ကတော့မယုံဟင်ဒီလိုရအောင်စစ်စစ်မဟုတ်ပါဘူးလေတို့စီတော့နဲ့ချန်တောင်လုံးကလာတယ်ဘူကြီးမျိုးတင့်ကြီးတော်ညွင့်ရင်ဝင်းကိုလာပူးတယ် မှန်ပါဗျာ။ခင်ဗျားတို့ရန်ကုန်သားတွေပဲနဲ့ညနေလေပြောတော့တပြည့်တော့ရန်ကုန်သားမဟုတ်ပါဘူးဗျာဘောက်ဖော်ကားပါဗျာ။ဟုတ်ပါဘူး။ဘာလို့ဘောက်ဖော်ကားလဲ။ဘာလို့ဟုတ်ကလား။ဒီတော့ဘောက်ဖော်ကပြောခြင်းဘူး။တတိယပါဗျာ။တတိယ။ဟုတ်ကလားဗျာ။ဝိဒါ အဲဒီတော့ဘယ်အောင်ပဲငါတော့နင်းတော့ရန်ကုန်နေရန်ကုန်ပဲဒီရမန္တလေးဗျာရန်ကုန်ရန်ကုန်ဒီမှာနေပြီးနင်းတော့ရန်ကုန်ကြီးတော့လာတာမဟုတ်ဘူးလားမဟုတ်ဘူးငါပြင်းလို့လည်းပါပါလားပြင်းလို့လည်းလည်းဒီလေမန္တကပြင်းလို့လည်းကဲဗျာရန်ကုန်ပြောတာနဲ့ဟိုကထွက်ပြီးဗျာပြင်းလို့ပါလေကြောက်ခဲ့တယ်မဟုတ်လားရန်ကုန်ကတခါကြီးရောက်ခဲ့သေးတယ်ရေးတော့မလေးကောင်းဗျာရန်ကုန်ပါဗျာရန်ကုန်ပါဗျာကျေးဇူးပါဗျာအာကိုကိုရန်ကုန် ကုန်ကနှုတ်ထွက်ရန်ကုန်သူရနှုတ်ထွက်ပြီးပြောတာလေရန်ကုန်မကောင်းကြောင်းပြောတာနဲ့ဟေးအဲကောင်းမကောင်းတို့ကကြည့်ကောင်းတယ်ထင်တာမှန်ပါဗျာတို့ဟွာနဲ့ပြောရင်ပေါ့ဗျာအဲအမြဲတမ်းကောင်းတာအဲတို့စူးမြောင်းတခုမှန်ပါဗျာရေမှတိုက်ရှိပါတယ်ရေလွတ်နေပါတယ်ပွားနေပါတယ်ဒီဒီမှန်ပါဗျာမနေ့သွားကြည့်ပါ6ပြီနေ့သွားကြည့် 6ပြီပဲညနေသွားကြည့်6ပြီပဲမှန်ပါဗျာမြင်မမြင်မြင်ပါဗျာတို့ပြောလို့ဘယ်လိုလဲပါဗျာဘယ်လိုလဲပါဗျာတို့ပြောလို့မှန်ပါဗျာဟင်မှန်ပါဗျာတို့ပြောလို့မှန်ပါဗျာဟိုတို့ခန္ဓာဖြစ်စဉ်နဲ့ပြောရင်စက္ကန့်လေးတစ်ချက်နဲ့ဆိုတဲ့တစ်ချက်မှာဂရီပေါင်း6000နဲ့ ရှိကကြီးတာနောက်ကသာထုတ်ဝင်သာထုတ်ဝင်ရှိကကြီးတယ်နောက်ကသာထုတ်ဝင်တယ်မှန်ပါဗျာအဲ့ဒါကရှုွက်ထဲမှာမြင်နိုင်ပါတယ်မှန်ပါဗျာမမြင်နိုင်ဘူးအပြင်မှာကြည့်ရင်တော့6ပြီလူက6ပြီပဲ6ပြီပါမှန်ပါဗျာငါပြီပဲရှိတဲ့ပုဂ္ဂိုလ်ငါပြီပဲပဲအပြင်မှာကြည့်တော့ဒါပဲလေအတွင်းမှာတော့ပြင်တစ်ဆက်ကပြောတာတော့6ကနေဆိုတဲ့အချိန်ကြီးမှာဂတိပေါင်း6000ရုပ်ရဲ့ဖောက်ကိုပြည့်ပြီးသွားဖို့ပါလားမှန်ပါဗျာဟုတ်နော် မှန်ပါဗျာဟင်အသေးစားထိုးလို့သာတို့လန်လဲမပေးတာမှန်ပါဗျာအသေးခံနေတာဖတ်ထုတ်ပေးနေတာကြီးကဖွားနေသွားရင်ဒီကနောက်ကလည်းထောင်းကနေပြန်ပြီးတော့ဝင်တာပဲမှန်ပါဗျာဟုတ်နော်မှန်ပါဗျာအဲ့ဒါကြောင့်ဗျာဟင်ဘယ်တော့ဖြစ်ဖြစ်တိုင်းကြီးတို့ကတော့6ပေရှိတဲ့ပုဂ္ဂိုလ်6ပေပဲနေပါမှန်ပါ9ပေပဲရှိတဲ့ပုဂ္ဂိုလ်9ပေပဲနေပါတွဲမှာတော့ဒီသက္ကနဲ့မလတ်ကိုပြက်လိုက်နေတယ်မှန်ပါဗျာပြက်နေတယ် စက္ကန့်နဲ့ချီပြီးပြောင်းနေတယ်မှန်ပါစက္ကန့်နဲ့ချီပြောင်းနေဆိုမြင်မမြင်မေးဖို့လိုတော့ဘူးစက္ကန့်နဲ့ချီပြက်နေတယ်ဆိုတော့ကောင်းမကောင်းပြောဖို့လိုသေးလို့လားလိုတော့လိုပါဗျာနော်မှန်ပါဗျာအဲ့ဒါကိုမပြက်ပါနဲ့အမြဲတမ်းတီးနေသေးရမယ်တို့ပြောလို့ရတာလားမရပါဘူးဗျာမှန်ပါဗျာအဲ့ဒါမျိုးဒါပထမဆုံးဟုတ်လို့မှန်ပါဒါမြင်မှသူသာသနာတဲ့ဝင်မှာ မှန်ပါဗျာဒါမြန်မာသာသနာတဲ့ဝင်မှာမှန်ပါဗျာဟုတ်ကဲ့မှန်ပါနင်းအောင်ကြည့်ရအောင်ဝိပဿနာသဘောနေနိုင်တယ်အပြင်ကတော့ခင်ဗျားတို့ခါမနဲ့ပြောလို့ရတာဟင်အပြင်မှာတော့ခါမနဲ့ပြောလို့ရတာအတွင်းမှာကိုတွေ့ရှိပါတယ်မှန်ပါဗျာအတွင်းမှာကိုတွေ့ရှိပါတယ်မှန်ပါဗျာဟုတ်နော်တွေ့မှာပူတွေ့ရှိပါတယ်အဲဒီခါကျဦးကျော်တောင်သိမသိမေးမနေနဲ့မှန်ပါဗျာသိမသိမေးမနေနဲ့မှန်ပါဗျာကိုကိုယ်တိုင်ကိုသေးတာမြင်ပြီလေမှန်ပါ ဒီလိုတို့ပါတော့တို့တွေဟိုအတုပါကြီးနဲ့ဟိုအလောင်းထမ်းပြီးသွားနေကြတာမှန်ပါပါဗျာအိတ်လဲသေးရှိကသေးနောက်ကဝေးရှိကသေးနောက်ကဝေးဒါမှမဟုတ်ရှိကသေးနောက်ကဖွာရှိကသေးနောက်ကဖွာဟင်အဲ့ဒီတိုင်းသွားနေတာသက်ကဟိုလေဒီဖီယာတော်ဖရာကြီးပြောတဲ့စကားရှိသေးတယ်တောင်ပေါ်ကနေပြီးကြလာတဲ့ရေတောင်အောင်မရောက် သူပြောတာအော်ဒီနေရာဖြစ်ဒီနေရာပြတ်ပြတ်သွားပါဘူးတချို့ကစာထိုးလို့လားစာထိုးသွားလို့လားဒီနေရာဖြစ်ဒီနေရာပြတ်တာမှန်ပါဒီနေရာဖြစ်ဒီနေရာပြတ်တာပါအဲ့ဒါကိုလေဒီဆရာတော်ဘုရားကြီးကတောင်ပေါ်ကကြီးခုနကတန်တောင်ကြီးတိုင်သွားနေတာလေတောင်အောင်မရောက်ဘူးတဲ့မှန်ပါဟင်မှန်ပါဒါကိုတွေးမှယူနိုင်တယ်နော်မှန်ပါဗျာအဲ့တော့မမြဲဘူးမကောင်းဘူးမပိုင်ဘူး ကိုကိုယ်တိုင်သိမှမှန်လားကိုကိုယ်တိုင်သိရင်ကိုကိုကိုအာကူစရာရှိမရှိမြင်လာမယ်နော်မှန်ပါဗျာမြင်လာပြီမှန်ပါဗျာမမြင်ဘူးသိနေပြီမှန်ပါဗျာပြက်နေတာကြီးလည်းသိနေပြီကိုမပိုင်မှန်းလည်းသိနေပြီဆိုလို့ရှိရင်တော့ကိုကိုကိုအာကူစရာမရှိတော့ဘူးနော်မှန်ပါဗျာအဲ့ဒီချိန်မှာမာနဆိုတာမဝင်နိုင်ဘူးဝင်နိုင်တော့ပါဘူးဟင်ဝင်နိုင်သေးဘူး အဲဒါကတို့ဝိပဿနာပဲပြောရင်ရှိပိုင်းရှိပိုင်းရှိပိုင်းနော်တို့ရှိပိုင်းရှိပိုင်းအဲ့ဒီကနေအလဲပိုင်းလောက်သွားတဲ့ခါကျအဖြစ်ကြည့်တယ်တွေ့တော့အဖြစ်ဆိုတာရှိကုန်မရှိဘူးရှိတော့ကိုယ်ခန္ဓာကိုယ်ဆိုတာရှားကိုမတွေ့တော့ကြည့်လိုက်ရင်တခါတည်းရိပ်ရိပ်မှောမှောပဲကြံတော့အပြဲကြီးတယ်တကယ်လားလဲအဖြစ်တကယ်လားလဲအဖြစ်သူကလည်းဟို ဘင်္ဂရဲ့အုပ်စုကလည်းဟိုညာ၅သိန်းလောက်ရှိတာကိုအပြက်ကြီးတယ်ပဲဟင်တို့ဟာလားဗျာဟိုသဲမွားမွားနဲ့ကပယံဆောင်ကိုနင်းပြေးနေရလို့နင်းမနေနေဘူးဖွာဆိုနင်းမနေနေဘူးဖွာနဲ့ဟင်ဒီရှေ့ဆက်ချောင်းလေးနင်းမနေနေတော့ဖွာကနေဆိုပြောက်ဖွာဖွာကနေဆိုပြောက်ဖွာခန္ဓာပုံများကြည့်ရင်တန်တန်တေရကိုပြီးပြီးခြားခြားညာနဲ့တိုက်ကြည့်မှရေးရေးပဲနေနိုင်တော့တယ်မှန်ပါ အဲ့ဒီမှာရောက်နေတဲ့ယောဂီကြည့်လိုက်ရင်မျက်နာမှာဒီရွက်လောက်ပဲကျန်တော့ကြောက်ပြီးရှေ့တိုးလေးဒါပဲရှေ့တိုးဒါပဲဘူးဗျာအပြက်ကြီးတဲ့တို့ရတော့လားဟင်အာကိုရမဲ့ပြီးအဲ့ဒီမှာမျက်နာလေးမှာငဲ့ငဲ့လေးကျန်တော့မှတ်လို့ကောင်းလားယောဂီဆိုကောင်းပါတယ်ဘုရားလာပြောတာအတန်ကတစ်ဆူဆူနဲ့ဒီွဲတဲ့အတန်အများအားပါနေတယ်ဟင်ဟင် အဲ့ဒါလောက်ထိအဲ့ဒီခါကြရင်အာဟုမရှိမှပို၍သိအဲ့ဒီနေရာရောက်တဲ့ပုဂ္ဂိုလ်နောက်ကိုပြန်ကြည့်နောက်ဘဝတွေပေါ့ဒီလိုအပြည့်တည်ကြီးတဲ့ရှေ့ညှော်ကြည့်လို့လူဖြစ်အောင်မယ်အကောင်းရမှာလားမရပါဘူးနတ်ပြည်တက်မယ်လားမရပါဘူးမရပါဘူးဗြဟ္မာတိတက်မယ်ဗျာမရပါဘူးအဲ့ဒီဘင်္ဂအုပ်စုရောက်တဲ့ပုဂ္ဂိုလ်ဟာဘာမှမလိုချင်တော့ဘူး ဟင်မှန်ပါမှန်ပါဘဝနဲ့ဘောပြောလို့လေမှန်ပါဘာမှမလို့ကျင်တော့တာမှန်ပါဗျာဘာမှကိုမလို့ကျင်တော့မှန်ပါဘယ်ဘဝရောက်ရောက်ဖြစ်ခံရမှာတိနေကြောက်နေဟင်ကိုကိုကိုထင်ကြီးပါအောင်တော့မကြည့်ပါဘူးဗျာဒီတပါအာကူမှန်ပါဗျာမကူတော့နော်မှန်ပါအဖို့လည်းကိုတို့ချက်ကြီးကိုပြည့်စုံပါဗျာဟင်ဟင်အဲ့ကိုပြည့်နေလို့သူလည်းပြည့်နေတာမှန်ပါဘယ်သူမှအကူလို့ရဘူး ရှိပါပါဗျာဘယ်ဘုံသွားအာကုန်ဘယ်ဘုံကမရပါဘူးဘယ်ဘုံကလည်းအာကုန်လို့မရမရပါဘူးဟင်ဓမ္မလည်းဓမ္မလို့ပြက်နေတာငါလည်းငါလို့ပြက်နေတာလူလည်းလူလို့ပြက်နေတာအောင်ငါလည်းအောင်ငါမို့ပြက်နေမှာပဲဟုတ်ဗျာအဲ့ဒီဘာမှဟိုပြည့်စရာရှုစရာမကောင်းတော့အောင်ဖြစ်လာတော့ကြောက်လာမှအဲ့ဒီမှာတခါပြန်ပြီးတော့ဖြစ်ပြပြန်နေရတဲ့အထက်ပိုင်းကိုတက်ရပါတယ်အဲ့ဒီကကြဘာသုံးလိုက်သုံးလိုက် ဟိုတို့ရွှေစည်းကုံဆုံးတော်တင်ရတာတဲ့သိုးပါတယ်ဩကာသမဆိုတာလို့နောက်ကရုပ်ပြန်ဟင်ဩကာသမဆိုတာဒီနောက်ကရုပ်ပြန်ဟင်ကောင်းတာအရသာအကောင်းဆုံးအကြိုက်ဆုံးအစွဲဆုံးအဲ့ဒါကိုအဲ့ဒီနေရာခံစားကြည့်ဘာမှမရဘူးမရပါဘူးဘာမှရဘူးချိုးတာအရင်တော့ကအကြိုက်ဆုံးမှဆိုတာကိုအဲ့ဒီနေရာခံစားကြည့်ဘာမှမရနိုင်ဘူး သဘောပဲဟုတ်နော်မှန်ပါဗျာဥမာမဲ့တို့ဟောစားပြီးပြောပါလို့ဥမာမဲ့ဘာကွက်တလေးညာကွက်တလေးအနီကလေးနဲ့အဲ့ဒါအရောအရေးရောင်ပဲအဲ့ကံကြီးပိဿပဲရှိစားမှန်ပါဗျာဟင်မှန်ပါဗျာအဲ့ရှိတော့ဟာဒီဘန်ကွက်တူပါရှိအောင်ရှိအောင်အရေးရောင်ပဲထိုးတယ်ဆိုလည်းအရေးရောင်ပဲပါရှိချင်းတယ်ဆိုလည်းအရေးရောင်ပဲပါရှိဟုတ်ဗျာဟုတ်ပါပါဟင်ပါရှိဘာကြည့်ကြည့်တို့စားတော့သဘောပဲလေ ပါဠိလိုတော့အနာတ္တနာမလိုတော့သဘောပဲပါရှိပါရှိဘာမှမရှိမှပြီလေဘာမှမလိုချင်ဘူးဘာမှမလိုချင်လို့ဘာမှမစွဲမှအညီကလွတ်ထားမှန်ပါဗျာဒါဒီသာသနာမှာပဲရှိဘယ်မှမဖြစ်ဘူးမှန်ပါဗျာဖရာသာသနာမှာပဲအဲ့ဒီထိအမွေပေးနိုင်ပါလေဟုတ်ဗျာမှန်ပါဗျာဒီအမွေအမွေဒါနနဲ့အမွေ သီလနဲ့အမွေဟုတ်ဗျဓမ္မထာနဲ့အမွေဝိပဿနာနဲ့အမွေဟုတ်ဗျဒီဟာတွေရှိကိုမဲ့မွေဖူးမွေဟုတ်ဗျာအဲတကပြောအောင်မရဘူးမဟုတ်တော့ဘူးဟင်တို့ခရာကအဲ့ဒီမက်ဖို့ရောက်တဲ့ပုဂ္ဂိုလ်အဲ့ဒါကိုမက်ဖို့ရောက်ဖို့ဒီလားဆိုပါအဲ့တော့သာသနာ့တွင်ဒီလားဟောဒီ၅ပါး၈ပါး၁၀ပါး ဖရာရှိရှိမရှိရှိဟောဒီသီလရှိတယ်မှန်ပါဗျာသာသနာပွဲတဲ့နောက်ပိုင်းမှာကံကိုယုံတဲ့သူတော်ကောင်းများနဲ့တမ္မာဒီဝဆိုတာအရိယာနတ်တိပေါ့လေအဲ့ဒါကြီးရဲ့သုံးဆောင်မှုကြောင့်ငါးပါးလဲယူကြပါတယ်ကောင်းတာလို့ကောင်းတာဖြစ်တယ်ဆိုတဲ့ကာမတက္ကတဝါဒီအရာဟုတ်ကဲ့ဒါနမှုလည်းပြုကြမှာပါတီလာလည်းပဲငါးပါးလည်းယူပါလေ၈ပါးလည်းသူပါလေ၁၀ပါးလည်းယူကြပါတယ်ဟုတ်ကလားသို့တော်ဒီမက်တီလာဖို့တီလာဖို့ နီးမရှိတော့တဲ့အတွက်ကြေးကညှို့ကြသူမရှိတော့တဲ့အတွက်မရနိုင်တော့ဘူးမှန်ပါဗျာအဲ့တော့မေတ္တိလဖူတိလရောက်တဲ့ပုဂ္ဂိုလ်ကို သာသနာတွင်တိလလို့ခေါ်အဲ့ဒီမေတ္တိလဖူတိလရောက်တဲ့ပုဂ္ဂိုလ်သာသာသနာတွင်သားတွေဗျခုပဲလေသာသနာတွင်လားသာသနာသာသနာပါပဲလားမရှိဘူးမှန်ပါဗျာဟင်ဘာလို့ရန်ကုန်ဟိုးတော့ကြီးဘာဘာကတည်းကမာကြီးဟင် သာသနာထွန်းကတော့သာသနာပါ့အတွင်းမြောက်ပေးပါဗျာဟိုအတွင်းမြောက်ပေးပါဟိုဟေးသူကတော့ပြောမှာဗျာသူကြုံရင်သူကကြုံမှာကြုံမှာဘူးဟေးဟောရန်ကုန်ကလာတာသာသနာပါ့တွေဒီလိုဟေး အလုံကားတဲ့ခုနကပါတဲ့အဲဟိုသင်္ကန်းချုံကားတဲ့ပုတ်ရဘာလို့လှိုင်နေအဲဘာလို့ကပါလို့တဲ့ဒီဦးလွေနဲ့မန္တလေးတဲ့သာသနာဖရတဲ့တို့ဟင်ရောမာဗျာဦးသုံးနာနာမည်ပါမှတ်ထားတယ်။မြေရပါသေးသေးပါဗျာ။နာဖကတကတကမာရီ။ဟုတ်ပါဘူး။ဒါသာပြပါဗျာ။ဟုတ်ဗျာဟုတ်ဗျာဟုတ်ဗျာ။ဘယ်လိုတွင်းနာလို့ဗျာ။မင်းတို့ချာ။ ကိုဘုရားသာသနာတွင်းမှာလည်းရှိပါတယ်ဟောဘယ်မှာတွင်းလို့လို့ပြဟောပါတော့အဖေသွင်းမေသွင်းနေမှာပါခင်ဗျားတို့ဝင်လာဟောပါဦးပြပါဦးအဖေကပါတော့သူကိုရင်ဟောပေးရင်သာသနာတွင်းသွင်းမယ်ဆိုဟင်ဟုတ်ပါဟင်ဟိုကိုကိုရင်ဟောပေးတယ်ဆိုတော့သာသနာတွင်းသူသွင်းတယ်လို့ပြောတာမဟုတ်ဘူးလားအဲ့တော့ခင်ဗျာအဖေသွင်းမေသွင်းတော့ပြုမှာပါကိုရင်ဝင်ဟုတ်လို့လားဟုတ်ပါဗျာသာသနာပါပါပဲသာသနာပါဗျာဟင်မြန်မြန်ပြန်ပြန်ရမှာသာသနာရင်းရောက်တာဟုတ်ပါ အဲ့ဒါသာသနာတွင်းပြီလားသာသနာတွင်းပြီလားမှန်ပါဗျာဘုရားဟောပြောတာမှန်ပါဗျာခုတရားကသာသနာပါပြီလားမှန်ပါဗျာမှန်ပါဗျာဟင်အဲမဲ့ဖို့ရောက်တဲ့ပုဂ္ဂိုလ်အဲ့ဒါမှသာသနာတွင်းပြီလားအဲ့ဒီဟာမှသာသနာတွင်းသားတဲ့မှန်ပါဗျာမှန်ပါဒီလိုအားလုံးအများကြီးစူးစမ်းအောင်ပါဗျာအုံးမအများကြီးဒုက္ခရောပဲဟင်အများကြီးတဲ့ခုမှအများကြီးရှိသေးလားဟင်အဲ့တော့အမွေတို့ ဒါနာလေးလောက်နဲ့ဘာလို့မလို့ဘုရားဒုစာလို့ပြောတော့အဆုံးမတယ်မှန်ပါပါဘုရားအဆုံးဒီမှတာဘုရားကမှန်ပါပါတို့ဒါနာနဲ့သီလလူဘဝနတ်ဘဝအစမှပဲရှိသေးတယ်အဆုံးအဆုံးဒီရောက်သေးဘူးမှန်ပါပါဟုတ်နော်ဟုတ်နော်ဟုတ်ပါအဲသမထနဲ့ပြမာလေအလယ်မှပဲရှိသေးတယ်မဖို့နိဗ္ဗာန်ကြမှာအဆုံးထိမှာတာအဲ့ဒါမှအဆုံးမခံသူဗျာမှန်ပါဗျာသူအဆုံးမခံတာလား ဟုတ်ဘူးမဟုတ်သေးပါဘူးဟင်ဒီဒါနာတော်တို့ဘာတော့ပါရမီဖြည့်သိနေကြတော့ဒါနာကစားရတာမဟုတ်ဘူးလားဗျာဟင်ဒါနာကနေစားရတာဟင်အဲ့ဒါပါရမီနဲ့သွားမှဒါနာအဲလေကားနော်ပါရမီမပါရင်ဒါနာဟာလေကခုံနဲ့ပြီးသွားမယ်ပါရမီဖြည့်သိမရောက်သေးဘူးခင်ဗျားတို့လေကခုံနဲ့ပြီးပါ မှန်ပါပါဗျာဟုတ်လားမှန်ပါပါဗျာပါရမီဆိုပါဠိလိုဟိုဟာပေါ့မြတ်တဲ့အလုပ်ကိုပြောတာမှန်ပါပါဗျာရှုံးတဲ့လို့မဟုတ်ဘူးမြတ်တဲ့အလုပ်ကိုပါရမီကဲမြတ်တဲ့လို့ဆိုရင်တော့ရှုံးတဲ့လို့ရှိဦးမှာမှန်ပါပါဗျာဟုတ်နော်မှန်ပါပါဟင်ငါလူတာဟိဒိဋ္ဌိပါဒနောမှန်ပါပါဗျာအဲ့တော့ဒီလူကခင်ဗျားတို့ဟိုတသိန်းကုန်တယ်ဆိုရင်ဒိဋ္ဌိတသိန်းနဲ့ဝယ်လိုက်တာမြတ်တလားရှုံးတော့ရှုံးပါဗျာ ပါရမီရောက်မရောက်မရောက်ပါဘူးမရောက်ဘူးလေဟင်အဲကိုတော်ကြီးကိုဘာလို့တို့ကစေတနာကိုဥစားပေးတာမဟုတ်တီစီအကောင်ဆုံးတို့အမုံဆုံးတို့အဲ့ဒါဥစားပေးတာဟင်တို့တို့ရန်ကုန်တင်ကျော်မှာတို့ပြည်တော်တိုင်းကျော်ပြောင်းကျော်မှာတို့တဝါနေကြဘူးသေးတာဟုတ်ဟိုစီတို့ဘာတို့မှတို့ဆုံးခံခဲ့တာဘာသိနေတာအဲ့ဒါတို့ထုံနိုင်နေဟင်ဟင် ဟင်းလေးများကောင်းရင်ဖုန်းလေးကိုဖွင့်ရန်ကုန်ပြည်ရန်ကုန်ဟင်းလေးများကောင်းရင်ဖုန်းလေးကိုဖွင့်ရန်ကုန်ပြည်ဟိုရည်လေးတော့ကောင်းတလားဒီကိုရရချင်းလဲဘုံမော်တော့ဒီလိုမျိုးရတယ်ဒီလိုပဲကြာတော့ ဟင်းမကောင်းရင်မိမို့တောင်မရပိတ်ပိတ်တာပိတ်ပြီးယူလာဟင်းလေးများကောင်းရင်တွားကျင်နေတာဟုတ်ကြဖုံးလေးပတ်လို့ဟင်ဟုတ်ပါဘူးဟုတ်ကလားဟုတ်ပါဘူးအဖိုးဘောပဲလာတော့ဘယ်လိုပါလဲဘယ်လိုပါလဲဘယ်လိုပါလဲဟင်တွားကျင်တာဟုတ်ပါဘူးဟုတ်ကလားဟုတ်ပါဘူးဟင်တွားရင်တို့စာလို့တော့ဟောပါပေါ့လေ ပစ္စည်းနဲ့ပုဂ္ဂိုလ်ကိုဆွဲရင်တဏှာငါဆွဲရင်ဒိဋ္ဌိဒိဋ္ဌိမှန်ပါဗျာအလူကံပုဂ္ဂိုလ်နဲ့ပစ္စည်းကိုဆွဲရင်တဏှာတဏှာမှန်ပါဗျာဟုတ်နော်မှန်ပါဗျာဟင်ငါဆွဲရင်ဒိဋ္ဌိအဲ့တော့ဒီလူလူဒီပုဂ္ဂိုလ်မှဆိုတဲ့အထင်ကြီးမှုနဲ့လာရင်ခမည်းတော်တဏှာအဲ့ဒါတသိန်းကုန်လာလှူရင်ခမည်းတော်တဏှာကိုတသိန်းဝယ်လိုက်တာမှန်ပါဗျာတဏှာတသိန်းကိုဝယ်လိုက်တာမှန်ပါပါရမီမြတ်တလားရှုံးလို့ရှုံးပါဗျာရှုံးတာ မှန်ပါဗျာမှန်ပါဗျာအဲ့တော့အဲ့လိုဒါနာမျိုးဟာပါရမီမရောက်နိုင်ဘူးလေကခုံမဖြစ်ဘူးမှန်ပါဗျာပါရမီဆယ်သိတက်မဲ့လေကခုံတော့ပဲရှိတယ်မှန်ပါဗျာဟင်ပါရမီဆင်ရောက်ပါမလားဒါဒီရောက်နိုင်ပါဘူးဟင်ရောက်နိုင်ပါဗျာတခါတစ်ခေါက်ကလေးမှမရောက်နိုင်ဘူးဟင်မင်းတို့ရအောင်ကြာသူးသားပါတော့ဗျာတို့လူတာပြီနော်မှန်ပါမှန်ပါဟင် တို့လူတာတွေသူပြောတာလူနေတာတွေထောက်ပြနေတာမှန်ပါပါမှန်ပါပါလူနေတာတို့လူနေတာဘာဖြစ်လို့တို့ကိုယ်ပိုင်တရားမဟုတ်ဘူးမေယုဖလာကတရားပဲရှိသေးတယ်ဟုတ်ပါဘူးကိုယ်ပိုင်ဟုတ်သေးလို့နော်မှန်ပါဟုတ်ကိုယ်ပိုင်ဟုတ်လားဟုတ်သေးပါဗျာဟုတ်သေးဟုတ်သေးပါဟုတ်သေးကိုကိုယ်တိုင်မြင်တော့မှတရားကိုသွားမယ်နင်းကိုယ်တိုင်တရားဆိုကိုယ်ကိုယ်တိုင်မြင်မှယူတာတို့သာတော့ပြင်ဦးရိယဘုရားညာတော်ပြောရင်တရားအကောင်းလား သောတာပန်ရောက်တဲ့ပုဂ္ဂိုလ်မှသရမထုတ်ထိထုံးမယ်မှန်ပါဗျာသရထုတ်ထိအောင်သောတာပန်ရောက်တဲ့ပုဂ္ဂိုလ်ဟင်သူတို့ဝိပဿနာလေးကြရင်ဟိုတို့ဥရိယပယဉာဏ်လုံးရောက်တဲ့ပုဂ္ဂိုလ်ဟာသရသိတ်ထက်တရားတော်ပေါ်ကိုတကယ်လို့ဟုတ်ဖြစ်တယ်ဆိုတာအဲ့လိုယုံတာဟင်အဲ့ဒီပုဂ္ဂိုလ်ကြတော့သူသိတယ်လို့သူများသိသေးကြလိုက်တာဟုတ်ဗျာအဲ့ဒီတို့ရိတ်တာမှာတွေ့ရတော့ဆိုစကားများတာတအူးပဲတွေ့ခဲ့ဘူးလေအေးတာမှာ ဘယ်ဒိတ်တာဖြစ်ဖြစ်အကုန်လုံးတို့ခုနကဒီဝိပအူဥရိယဘယညာလောက်ရောက်တဲ့ပုဂ္ဂိုလ်ကတဏှာထက်လာတာကိုသိသိချင်းပြောသိချင်းလည်းကိုသူလိုသိသိချင်းတာသူလိုကျင့်သိချင်းတာအဲ့ဒါလိုက်ပြီးစကားများလို့တာပဲဟုတ်နောက်တူကဘာမှမမေရရမဟုတ်လို့ကိုဘာမှကိုရှောက်ပြရမရှိလို့ကိုကြာတော့ပြင်းလာတော့စကားများတော့တာသူလေ တရားမဲ့ဟဲ့လို့ပါတယ်များတာပဲဗျမှန်ပါပါဗျာဟုတ်ပါဒီထဲမှာစိတ်ဝင်စားတော့ဘူးလေမှန်ပါပါဗျာဟိုကပြနေတာပရမတို့ကဟိုစားတဲ့ကပညာပဲသွားပြီးတော့အာရုံမှန်ပါဟိုကပရမကပြနေတာပဲမှတ်မှတ်တော့ရနေတာပဲမရဘူးဆိုတာမရှိဘူးမှန်ပါပါဗျာတကြက်မှတ်တယ်တကြက်မှတ်တဲ့အချိန်မှာအတွေးစီတွေးသွားအတွေးစီအောင်လားမရှိပါဘူးအတွေးမရှိတဲ့အချိန်ကကိလေသာဆင်ကျဲနေတာရွှေပဲမှန်ပါပါအဲ့ဒီရွှေဒီဘယ်တော့မှ မြေပြားမဖြစ်ဘူးနိဗ္ဗာန်ထိယူတယ်ဒီတပတ်မှန်ပါပါဟုတ်နော်ချွေးပဲကြအဲ့ဒါအငြင်းကြီးကင်းတဲ့အချိန်ကိုမှန်ပါပါမှတ်တမှတ်လေအဲ့ဒီမှတ်တိုင်းမှတ်တိုင်းမှတ်တော့တော့နောက်ကအတိအလိုက်ပြီးနေတာပဲသို့တော်ဘုရားပရမပြတာဒုက္ခပညာအာရုံပြုပြီးဘယ်တော့မှအဲ့ဒီပုဂ္ဂိုလ်တရားမရမှန်ပါပါဗျာပရမကတော့ပြနေတာပဲဒုက္ခပညာလိုက်ဟုတ်မှန်ပါသာရဲပါတဲ့အတိုင်းသာရဲကတော့အနိစ္စဆိုမှာပေါ့ဟိုမှာအနိစ္စကိုပြတာမှမဟုတ်ပဲနဲ့မှန်ပါဟင် ရွေကနေပြောက်ရွေကနေပြောက်ရွေကနေပြောက်ဒုက္ခလို့ပြတာမဟုတ်ပေါ်လိုက်ပြောက်ကြပေါ်လိုက်ပြက်ကြလိုက်ဟင်အနာတာလို့လာပြီးအကောင်ထင်နေပြတာမှလို့ဘာကြည့်လိုက်ကြည့်သဘောပဲဘာဖားလိုက်စားလိုက်သဘောပဲထူတာလို့တကယ်ဟုတ်မဟုတ်စမ်းကြည့်သဘောပဲဟင်ပါအမှုအဲ့တော့ဒုက္ခပရမတ်ကိုဟိုမမြင်ဘူးတဲ့ပုဂ္ဂိုလ်ပေါ့ဘာနဲ့ပြောရင်တော့ဟိုတောတဲ့ကိုမသွားဘူးတဲ့နာဘလောက်ကြီးမှန်းနေနေဖတ်တာဖတ်တာနဲ့လုပ်နေတယ်လို့ဟင် မရောက်ဘူးတဲ့လားကိုမြေပုံနဲ့ကြည့်သွားဘလောက်ပဲအဲမြေပုံကမှန်းနေနေမယုံမရဲသွားတယ်မှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်ဗျာကိုကပြနေတဲ့ပြချက်တိကဘလောက်တွေ့နေနေကိုမြင်ဘူးတာမဟုတ်တဲ့အတွက်ယုံလည်းမယုံဘူးမှန်ပါတယ်ဗျာဟင်နားကတော့မှန်းနေတယ်မှန်ပါတယ်အဲ့ဒီအမှန်မှတ်တော့ကတော့ပြနေတယ်အမှန်တော့ကအတိဒီကိုပိုင်တိမှန်ပါဗျာအမှန်တော့ကအတိဒီကိုပိုင်တိပြနေတာသိနေတာပဲ တို့တော့မှတ်တာကိုခိုင်းလို့သာမှတ်နေရတာကိုယ်တိုင်ကဒီဟာကိုဒီဒီချာချာခက်ခက်နန်းနန်းမတည်သေးတဲ့ပုဂ္ဂိုလ်ဟာစိတ်မဝင်စားတော့ဘူးမှန်ပါဗျာဟင်ပြီးတော့လဲတခါလာလဲဟိုဘာတို့အကုန်လုံးနဲ့ပြောရတော့ဝင်ဟာထွက်ဟာပေါ့ဗျာဟုတ်ဗျာဝင်ဟာထွက်တာအများဆုံးမကြတာဘူးဝင်ဟာထွက်တာတထိုင်လဲဝင်ဟာထွက်ဟာနောက်တထိုင်လဲဝင်ဟာထွက်ဟာဆိုစိတ်ကဆန်းကျင်တာဒီဟာဒါတရက်လာလဲဝင်ဟာထွက်ဟာ တရက်ဘာလဲဝင်ဟာထွက်ကြာတော့စိတ်ကဝင်သားတော့အဲ့ဒီပုဂ္ဂိုလ်ရဲ့စကားများတာမှန်ပါဗျာဟင်အဲရိတာမှာဘယ်ရိတာသွားသွားစကားများတာစကားပြောကြတာနေသေးလားငါမဝင်ရတယ်ငါမဝင်ရအောင်နေသေးလားမပြောကြပါနဲ့ဆိုနေမှာရှိုးရှိုးဝင်သွားကြဗျာတော်နေဆောင်မှုတဲ့သူခါနဲ့ဝင်သွားတာဒူဒူဒူဒူဟင်ဟင်အဲဒီမှာ ဥရိယဗျာညာရောက်တဲ့ပုဂ္ဂိုလ်ကတရားထက်ပါတယ်မှန်ပါဗျာကိုယ်ကိုယ်တိုင်သိလာပြီဟိုသူကဖြစ်ဖြစ်ကိုမြင်သွားတာလေမှန်ပါဗျာပေါ်လိုက်အဲဖြစ်လိုက်ရွေးကြတော့သူကကြတော့တိကလည်းပြဖြစ်လိုက်ပေါ်လိုက်တိကလည်းပြတိကလည်းပြနဲ့ဟင်ဟိုအနေကလိုရွေးပြောက်မှုသူကတိပြပြနဲ့လိုပြအဲ့ဒါရဲ့မြင်လာတော့အဲ့ဒီမှာတရားထက်တော့တကယ်လို့ဟုတ်ဖြစ်ခန္ဓာဖြစ်ပျက်ကိုမြင်တော့တာဘူးဟုတ်ပါဘူး အဲ့ဒီကကြမှာကိုယ်ပိုင်တရားစုမှာတာမှန်ပါဗျာကိုကတော့မိဘရိုးရာတရားပဲမှန်ပါဗျာဟုတ်နော်ဟုတ်ပါဗျာမိဘရိုးရာပဲရှိသေးတယ်ဗျကိုယ်ပိုင်မဟုတ်သေးဘူးမှန်ပါဗျာဟင်ကိုယ်ပိုင်တရားရှိမှရှိဘူးဆက်လို့ဒုက္ခနာပြောတဲ့သာသနာမျိုးတိလာတိတိုးနိုင်ပါဗျမှန်ပါဗျာတိုးဗျမှန်ပါမှန်ပါဗျာတိုးပါတော့ဗျသူများဖို့ တက်တက်လုံးလုံနေတာကို့ဖို့အနည်းဆုံးနှစ်လလောက်လုပ်ကြည့်သမ်းပါမှန်ပါဗျာဟုတ်ပါမယ်ဗျာသူများဖို့တော့တက်တက်လုံးထင်တယ်မှန်ပါမှန်ပါဗျာတက်တက်လုံးနော်မှန်ပါမှန်ပါသူများဖို့သူများဖို့ကြည့်တယ်လို့မှန်ပါဗျာဟုတ်နော်မှန်ပါဗျာဟင်သူများဖို့ကြည့်တယ်ကို့ဖို့ရှိသေးဘူးမှန်ပါဗျာဟုတ်နော်ဟုတ်ပါတယ်ဗျာကို့ဖို့နှစ်လလောက်တာကိုရောစိတ်ရောမှန်ပါဗျာတို့ဟိုရိတ်တာမှာ ဟိုတရားထိုင်နေတဲ့ပုဂ္ဂိုလ်ဆိုရင်တို့ကအများအားပြောတယ်လာခဲ့သုံတွဲလာခဲ့တယောက်ထက်မလာခဲ့နဲ့မှန်ပါဗျာညာတော့ပြယုံကြည်သားသခံမှုပြီးစိတ်ကအင်ပြန်တတ်တယ်မှန်ပါဗျာမှန်ပါဗျာဟင်ဟုတ်ဗျာမှန်ပါဗျာသုံတွဲလာခဲ့တယ်မှန်ပါဗျာယုံနေတာယုံနေတာအဲ့ဗျာမှန်ပါဗျာဟင်အဲစိတ်ကလည်းထက်မှရတာဟင်ထက်မှရတာ ထက်မှရတာဟုတ်ရမတော်ဘူးတဲ့လမ်းပွားရပါဟင်ပြီးတော့ကိုကအကောင်းထင်တာဟိုကအပြက်ပြတာဟုတ်လားဟင်ကိုကအမြဲကိုလူကျင်တာဟိုကမမြဲတာပြမှာဟိုကပိုင်ကျင်တာဟိုကမပိုင်တာပြမှာအဲဒီမှာတရားနဲ့ကျွတ်တူနဲ့အဲဒီမှာငင်းညမှာဟုတ်ပါဘူးငင်းညအဲ့ဒါဥပမာပြဟုတ်ပါဗျာဟင် ဒီတာထဲမှာကုတေယမမှုအများကြီးရှာလာတာဒီတာတော့မှုမဟုတ်တေယမမှုဖြစ်နေတယ်ဟင်တေယမမှုအများကြီးလာမှတင်တယ်ဟုတ်ကဲ့ပါဗျာဟုတ်ပါပါဗျာတေယမမှုဗျာတေယမမှုဗျာအငင်းခုံဆိုတေယမတင်တယ်ဟုတ်ပါဗျာဟင်ဟင်တော့ကငါရှိတယ်ဟိုကနာမရူပပရိသရညာတော့ယုတ်တချမ်းနန္တချသွားပြီအဲဘယ်မလို့မင်းဆိုမရှိပါဘူးအဲလားဟင်အဲအဲ့ဒါမကျင်းတာဘူး တို့ကတကလုံးငါတုံးထားတာကိုမှကြည့်တော့ထိတခြားသိတခြားထိတာလဲသူ့လို့သူ့လို့သိတာလဲသူ့လို့သူ့လို့မှန်ပါဗျာဟုတ်ပါဗျာအဲ့တော့တို့ကငါဆိုမကျင်နာဘူးအဲဒီနာမရူဝပရိသရညာကနေပစ္စယတခါနေပုဂ္ဂိုလ်ဟာအများအောင်မျက်နှာကြည့်လိုက်ဒေါသကိုတွန်းနေမျက်နှာနင်းနေသူကျင်မကျင်နာပဲမှန်ပါဗျာမှန်ပါဗျာဒုက္ခနေရကံလားဘူး ပြီးမှတကယ်ကြည့်တော့မလားမှမရှိတာသူမှပေါ့လေဟိုတရားရုံးမှာပထမမှုစုံသွားတရားရုံးမှာတရားမမှုမှာပထမမှုသူစုံသွားဟင်အဲဒီမှာလည်းရှေ့တိုးကြည့်တော့မှထိတာနဲ့တိတာနဲ့အပြန်အလှန်ကြီးစုပြူတာပွားပြစ်ရပြစ်တာဒါကြီးမင်းငါဆိုတာဘယ်မှာပါလို့တော့ဟင်ဒါကြီးမင်းမင်းငါဘယ်မှာတော့ထိတာလေးနဲ့တိတာလေးနဲ့အပြန်အလှန်ကြီးစုပြူတာလေး ပြန်ပြန်မကြည့်ဘူးသူလားမဟုတ်လားဟင်ဟုတ်ကလားမသိရင်ကသိချင်တာလေးကရှိတိုးလာတယ်ဒါပြီးမှထိလိုက်ရတယ်ထိပြီးမှထိတဲ့ကြောင့်ပြန်သိတယ်ဟုတ်နော်မသိခင်သိသိစိတ်ကလေးကရှိဟိုဟိုရှူခြင်းရင်ရှူခြင်းတဲ့စိတ်ကလေးကရှိဒါပြီးမှရှူလိုက်ရှိဒါပြီးမှရှူတဲ့ကြောင့်သိပြီးအဲဒီမှာအပြန်လာစိတ်ဦးဆောင်လို့ဟိုရုပ်ဖောက်ပြန်ရသည်ရုပ်ဖောက်ပြန်လို့စိတ်ပြန်သိသည်ဟုတ်ကလား ဟုတ်ပါဘူးအဲဒီမှာပြောကြတဲ့စကားရှိတယ်ကျက်ဦးနဲ့ကျက်ကောင်ဘယ်ကစသည်မှန်ပါဗျာပြောပြဟင်ကျက်ဦးကျက်ကောင်မရှိပဲလေအဘယ်ဘယ်တော့အော်ဟုတ်လားတပတ်လေးပါဗျာတပတ်လေးပါတပတ်လေးဟုတ်ကဲ့ဟုတ်ကဲ့ဟုတ်ပါရဲ့ဟင်ဟုတ်ပါရဲ့ဟင်ဟုတ်ကဲ့နော်ဟင် အဲကြက်မရှိဘဲနဲ့ဒီဥပဲလို့လာအောင်ဆိုလာအောင်ပါမှန်ပါမှန်ပါကြက်ကသွားတာဆိုရင်ဥမရှိဘဲနဲ့ဒီဘယ်တော့ပေါ့မှန်ပါတော့မှာတော့မှန်ပါဗျာအဲ့ဒါအကြောင်းကျိုးသွားပြီတော့လားမှန်ပါဗျာဟုတ်ကလားဗျာဟုတ်ပါဗျာအကြောင်းကျိုးသွားပြီလားမှန်ပါဗျာအဲ့ဒီခါကျမှနင်းတဲ့ကိုနင်းလာကြည့်လိုက်ရင်ဒေါသရောက်ပြီးနင်းလေးရော့လာမှန်ပါဗျာမှန်ပါဗျာဟင်မှန်ပါအဲ့ဒီကနေဟိုဟိုဘက်မှာမြဲတယ်ထင်တာမြဲမမြဲဘူးတခါတည်းဟိုတာတိယညာငါပြတော့မှလေး နေခုံမကောင်းပိုင်မပိုင်နေကြအောင်ပါလေအဲဒီကနေတဖြည်းဖြည်းနဲ့နောက်ဆုံးဟိုဘင်္ဂညာရောက်တော့အပြည့်ကြီးတဲ့နေနဲ့ချိန်ကြတော့တရားရှုံးပြီလေမှန်ပါဗျာတရားရှုံးပြီတရားရှုံးပြီတရားရှုံးပြီဟင်အဲဒီမှာဟိုတို့ဘာနဲ့ပြောဘလို့သေရန်ကြခံနေလူရဲ့မျက်နှာမျိုးကိုဖြစ်တော့တာ မှန်ပါဗျာဟင်အဖြူအဖြူရောဗျာဒီခွက်ကလေးတော့ဟိုဒီဘက်ကလေးတော့ဟင်ဒါရီအတန်လေးရတဲ့ဆိုးနေနေကလေးနဲ့ဗျာဟင်အဲအဲ့ဒီယောဂနာအဲ့ဒီယောဂီနာတရားစစ်လိုက်ရင်လေအတန်လေးရတဲ့ရက်တက်တက်နဲ့ဆွနေဆွနေနဲ့ဟင်ညနာကြီးတော့တဲ့ဒီဘက်တော့ကြံတော့ဗျာဟင်ဟိုဒီရန်ချခံရမယ့်ပုဂ္ဂိုလ်ဟင်ဟုတ်ပါပါဗျာဒီအဲ့ဒီကနေ ဘာကြောင့်ဒီလိုချခံရတယ်ဆိုတော့ရှေ့ဘက်ကဒီတိုင်းချလို့ရတာမဟုတ်ရှေ့ဘက်ကစကားပြောရသေးတာထင်တယ်နော်ဒီတိုင်းနေမင်းဘာလို့တဲ့တွားထောင်မဟုတ်ဘူးမင်းဒါလို့တဲ့တွားသေးတာမဟုတ်ဘူးအဲ့ဒီမှာတင်တတိယစိတ်ကြတော့သဘောပြတာရှိတာကိုပြတာဟုတ်နော်အနာတလက္ခဏာနဲ့ဒီခေါ်မှာပေါ့ဟိုတို့ဘာနဲ့ပေါ်လို့သင်္ခါရုပ္ပခါရဲ့အုပ်စုလေးမှန်ပါပါဟင် ဟင်သင်္ခါရုပ္ပခါဥစုအဲ့ဒီငါသင်္ခါရဆိုတာရှူဖို့ဆိုင်ဖို့မလိုတော့ဘူးသူ့ဟာသူ့ကိုရှူသူ့ဟာသူ့ကိုဆိုင်ငါရှူငါရှူဆိုတာလည်းရှိတော့ဘူးလေမှန်ပါဗျာဟုတ်လားတို့ဟာလည်းပြောရင်တော့ရင်းကစိတ်ကြလောက်တော့ဖြင့်ဟိုစပြီးရတာပေါ့ကိုပဲစပြီးဖို့မလိုတော့ဘူးအမှားဥမဆောင်ဘူးအတိဥဆောင်မတိဥဆောင်မှန်ပါဟိုတို့အမှန်နဲ့ပြောရင်တော့အောင်းမေတတိဥဆောင်တယ်ရှုမှတ်တတိမပါတော့ဘူးမှန်ပါအောင်မေတ္တိဆိုတာအတွင်းကမဟုတ်ဘူးလားမှန်ပါဗျာပထမဆယ်ကြိမ်ကလေးတော့ရှုမှတ်တတိဥပါပါလား ဟိုဟာဒီပေါ့မင်းမှုပေးတယ်လို့ပေါ့မှန်ပါဗျာမင်းရှင်မြတ်ကမှုပေးတယ်ဟုတ်နော်အဲအဲ့ဒါပြီးအောင်မေတတိလေးနဲ့အဲ့ဒါကြည့်နေရောအဲ့ဒီမှာငါမရှိတာလဲရှိပါစေကြီးကပြဟုတ်နော်မငဲတာမကောင်းတာမပိုင်တာလဲပြပြီးအဲ့ဒါပြပြီးမှသေတံပေးတာလားမှန်ပါဗျာဟုတ်ကလားဗျဟုတ်ပါဗျာဟင်အဲ့ဒါပြီးမှသေတံဗျ ဟုတ်ကလားဗျာဟုတ်ပါပါဗျာအဲအဲ့ဒီခါကျမှတို့သာသနာတွင်းဆိုတော့မေတ္တိလာဖူတိလာလာမှာဗျာဟုတ်ပါပါဗျာတို့ဒါတွေလေတို့ကတော့ပသိမ်ထောင်ကြောင်းပြောချင်တာဒါလာတာဒီပါပသိမ်ထောင်နဲ့တို့သွားတော့တည်င်းကျို့ဒီမှာတည်င်းကျို့တည်င်းကျို့ထောင်မှုကပဲသွားအဲ့ဒီမှာအဲ့အကုန်လုံးရှောက်ကြည့်တို့ကဟိုထောင်ရဲ့တောင်ခံနေမှာပါအဲ့ဒါကသူများစကားတော့ပြောရဘူး ကြည့်ကျင်တာတော့ကိုကြီးအကုန်ရှောက်ကြည့်အဲအလုံးယုံနေမှာလဲအလုံးယုံနေမှုအဲသူတို့လောရတာတွေမှန်ပါဟုတ်ဗျာအခုသူတန်တာတဲ့ကိုလိုရေပေါ်ထိုးတာအခုလောရတာအလကားကြီးမှန်ပါဗျာထမင်းကျွေးတဲ့နေရာပေါ်ဒေကြီးနဲ့ပြီးတော့ပါတော့ထမင်းလေးဘယ်လက်ဖိတ်တော်မှာကတလုံးလောက်တော့ရှိမှာမဟုတ်မှန်ပါဗျာငပိလေးကလည်း ဟိုလိုရောင်းမာလေးနဲ့ဒီလိုဟာလုပ်ပြီးဒီလိုလေးပဲချက်လိုက်တာထဲပါဦးညာမရှိနဲ့ကဲဆုံးရွက်ကြော်တဲ့ဟိုနေသာမြက်ဒီရောဘာဒီရောမှန်ပါဗျာရေနဲ့ကြော်ထားတာဖီးကိုမပါမှန်ပါဗျာအဲ့ဒါလေးနည်းနည်းလေးထဲထဲပါဦးခင်ဗျာနေတယ်ဆိုမရှိနဲ့ဟုတ်ကဲ့အာကြည်ပါဒုက္ခရောက်တာသစ္စာဒုက္ခအနေကဒုက္ခ ။နေကြည့်လိုက်ကြတော့လေတို့တယောက်တည်းသီးသန့်နေကြည့်ဘူးပြည်ပြင်လေးပေါ်မှာနေရတာ။ပြည်ပြင်လေးဟိုဘက်တစ်တိုင်းဒီဘက်တစ်တိုင်းလေးအပေါ်မှာပြည်ပြင်လေးပါလေအဲ့ရဘက်နဲ့ကလေးပဲလေမလှဲ့တာဘူး။မှန်ပါဗျာ။အများနဲ့နေကြည့်တော့ဟောကြီးပေါ်လေ။မှန်ပါဗျာ။အဲ့လိုနေတာ။ဟာဒုက္ခရောက်တာကြည့်။ဒုက္ခဟာဟာကြည့်တာ။ဒုက္ခတော့သူတို့ဒုက္ခထင်တာ။မှန်ပါဗျာ။အောင်မဲတဏှာသွားတော့တည်င်းညွတ်မိထုံပွဲတွေကြာ ပွဲကျင်းပါမှန်ပါအဲဒီမှာ၆လုံးမဒီသူနဲ့နဲမုတ်သူနဲ့လက်ကွင်းလိုက်သူနဲ့မင်းသမီးလူကသူနဲ့မင်းသားလူကသူနဲ့စုံလို့ဗျာတည်င်းညွပွဲချင်းပါဟုတ်ပါဘူးဟာတို့ကတော့သူတို့ကြီးဒုက္ခပဲထင်တာဟာအတူဟိုမှာထောင်တဲ့ဒုက္ခမဟုတ်ဘူးဗျာသူတို့ပြောလုံးလို့တဲ့မှန်ပါဗျာနေထားဗျာတည်င်းညွပွဲကြီးရဲ့ဗျာဟုတ်ပါ ဟင်တရင်ကျုပ်ပွဲကြီးတယ်ဗျာကအနေထားဗျာကြည့်ပါဦးတော့ဟင်အဲ့ဒီမှာထောင်ကြတာတဲ့ဟိုခြောက်လုံးပတ်တီးတဲ့ကောင်ကသူ့ခြောက်လုံးပတ်တီးတတ်လို့ထောင်ချဟုတ်ပါဘူးဗျာဟုတ်ကလားထောင်ကြတော့ဒီကြားတော့ခြောက်လုံးပတ်တီးတတ်လို့ဒီကြားမှာမှာဖေးသမားကပေါ့ဒီပါဒီပါဒီပါကပေါ့သာသနာ့ပါဗျာသာသနာ့ပါဗျာဟင်းသူတို့နှဲ့ဖို့တာလို့ထောင်ချထားတာမဟုတ်ဟုတ်ပါဘူးဗျာဟုတ်နော် ဟင်ဆိုတော့ခါရတို့ထောင်ချထားတာမဟုတ်ဘူးဗျ။ကိုမသွားကိုပေါင်းနေတာ။တို့အိမ်ထောင်မှာပေါ့။ပတိန်ထောင်ပြောသလိုအိမ်ထောင်မှာပေါ့။ဒီသဘောမှန်တော့ပါပဲဗျာ။အဲတို့ကဘေးအနေကြည့်တော့ဟာသာရာကြည့်တယ်။ဟာလောကရာကြည့်တယ်။ဟင်သူတို့တော့ဘယ်နေတော့ဒုက္ခလား။ဒုက္ခ။ဒုက္ခပါ ဒီဒုပြောလို့ပါဗျာဘိုးကပသိထောင်ကတရင်ကျိုးတပွဲနေဒီအနေဓာတ်နေတယ်မှန်ပါဗျာတရင်ဟိုလိုဟင်ဟင်တရထဲပွဲလာနေတိုင်းပွဲလဲပွဲပါဗျာဟင်ကောဒုက္ခထင်တာဗျာဟုတ်ကဲ့လားဗျာဒီဒုက္ခတွေလွတ်လိုက်မှာထင်ဘာကြီးနဲ့ညာလို့လိုက်ပါတော့ဘာလို့မြူမြူကားနဲ့ငါထဲလိုက်ပါလားဘာလို့မလဲခင်ဗျာဟင်ဘာဖြစ်လို့တော့ ကိုကိုကိုအများအားလွတ်ထားတယ်လို့တို့အမေတွေတို့ဖေတွေကိုကမဟုတ်တာမှန်ပါဗျာမျက်လုံးလေးနှလုံးရှိနှလုံးလုံးသူများပဲတတ်တာအမေတွေဖေတွေငွေတော့အားရကိုကိုပဲတလုံးသူ့ပဲတလုံးတတ်ထားတယ်တို့တော့ခေါ်အမေတွေဖေတွေကဘောဟုတ်တာနေရကလေးနှစ်ဖက်လည်းဒီလိုလေနှာခေါင်းလေးနှစ်ပေါက်လည်းဒီလိုဆိုရင်တော့ကိုကြောင်းပြီးပါမှန်ပါဗျာဟင်အဲ့တို့အာယုနောက်ကြည့်တဲ့တို့ပါနေတော့ကိုပြက်နေတာမသိလို့ မှန်ပါဗျာဟင်ကိုပြက်နေတာမသိလို့ပြောနေတာမှန်ပါဗျာသူပြက်တာလည်းသိလို့လားမသိမသိပါဘူးသူပြက်တာလည်းမသိလို့သူ့ဘောလည်းခင်မင်းနေတာမှန်ပါဗျာဟုတ်နော်မှန်ပါဗျာကိုပြက်တာလည်းသိကိုကိုကိုလည်းခင်မင်းတာသူပြက်တာမသိတဲ့အတွက်သူ့ဘောလည်းခင်မင်းတာမှန်ပါဗျာအမြဲတမ်းအာယုံရဲ့အဆွဲနောက်ကိုတို့ပါရတယ် ဟုတ်ပါဘူးအာယုသည်ညှို့တတ်ပါလေတန်လဲတိုက်တယ်ဆွဲလဲဆွဲတယ်မှန်ပါအဲ့တော့ဒုစိတ်ပြီးဘယ်တော့ဖြစ်ဖြစ် ကိုယ်စီမှာမရှိဘူးစားလို့ရှိရင်ကြက်နဲ့စားရင်ကြက်ဖိတ်နဲ့စားသည်မှန်ပါဗျာဟုတ်ပါဗျာဝတ်သားစားရင်ဝတ်သိမ့်နဲ့စားသည်ဒုစိတ်မရှိမှန်ပါဗျာဟုတ်မေးကြီးဟုတ်ပါဗျာဟင်ဟုတ်ပါဗျာစားတာကဒု သို့တော့စိတ်ကဝတ်သိစိတ်မှန်ပါဗျာဟုတ်တယ်နော်ဟုတ်ပါတယ်ဗျာဟင်အဲ့ဒီတဲကကိုအကြောင်းကိုသိတော်ဘူးသိတော်ကိုအကြောင်းမသိသလိုဟိုဟိုဘက်ကဝက်အကြောင်းလည်းသိတော်ဘူးဘယ်မှသိတော်သိသိလို့လားအာယုံတော့ပါသွားပြီရှင်မမှုတတိလုံးလုံးမပါမှန်ပါဗျာတို့ပါလားပညာပြီးနဲ့ဝิญဉ်နဲ့ဟုတ်နော်ဟင်တို့ပါလည်းပြောတော့ညင်ပြီးနဲ့ပဲစားပြီး မှတ်ပြီးနဲ့ပါတာမဟုတ်တဲ့အတွက်မှန်ပါပါဗျာဟုတ်ဗျာမှန်ပါပါဗျာတကယ်လို့ခုနကပြောတဲ့ဘယ်အာယုံခံစားခံစားသူဒီဧည့်သည်ကိုဒီအိမ်ရှင်ဟုတ်နော်ဟုတ်ပါတယ်ဟုတ်တယ်နော်ဟုတ်ပါတယ်ဒီအစင်အာယုံကြီးကိုစီလာတာဟင်ကိုရဲ့ခန္ဓာအိမ်ကိုအစင်ဖြစ်ခဲ့ရင်မျက်လုံးတကားကနေအခံလို့ရှိရင်သူကြောင်းလည်းပြီးကိုကြောင်းလည်းပြီးမှန်ပါဗျာကိုရင်ကနေအခန္ဓာကို မှန်ပါဗျာဟုတ်နော်အင်ရှင်တွေကနေကြည့်ရမှာပေါ့ဟုတ်ပါတယ်ဗျာကိုယ်ကခန္ဓာကိုယ်ပဲအင်ရှင်လေကိုကိုအင်ရှင်ကိုကပဲအဲဟိုဟာလောက်တာမဟုတ်ဘူးလားဒါသနာအခါရတာလေဟုတ်ပါတယ်ခင်ဗျာကိုယ်စိတ်ဒီသူ့နောက်ကိုပါမသွားပဲနဲ့သူ့အာယုံကကိုယ်စီကိုလက်ခံပြီးတော့ဟုတ်ဗျာမှန်ပါဆရာတကမျက်စိထိတ်နားထိတ်ဒါတို့ပြောတာပါမှန်ပါအဲတို့ဝေဘူးဆရာတော်ဘုရားကြီးတို့သုံးမိကားအတိုင်းဆိုရင်တော့တာသီဝါကရှုပ်ပြီးတော့လာခြင်းဟာကလာ ခမ်းမတဲ့ကဝေဘူးကအဲ့ခမ်းမလေမှန်လားပါဗျာပေတကားကလာလာလာခဲ့ခမ်းမကအဲ့ခမ်းလေတူဝေဘူးတုံးသွားမှန်ပါမှန်ပါအဲ့ဒီမှာဟိုတို့ပြောတော့ပြောအောင်မယ်ဝေဘူးလိုကဝရိယကြီးမှရတယ်နှခေါင်းတစ်ချက်ထက်ကန်တယ်သွားလဲဒါပဲစားလဲဒါပဲသူကဝရိယနည်းနည်းမှလုပ်ဘူး24နာရီဝရိယကြီးမှရတယ် မိုးကုတ်သုံးရင်ပညာကြီးမှရတယ်မှန်ပါပါတို့မာဒီသုံးရင်တတိကြီးမှရတယ်မှန်ပါပါမှန်ပါပါဟုတ်နော်ဟုတ်ပါရဲ့ဗျာပါတော့လေဒီတို့ဟိုနာဂဆရာတကြီးစွာလေဒီကသွားတာပါသူတို့ကတမာတိနဲ့သွားတယ်မှန်ပါပါဟင်ဟုတ်ပါပါအဲဟိုမာစီတို့ကြတော့တတိနဲ့သွားတယ်သူကဟိုစိတ်သက်ကြတာအယုံကြခြင်းတယ်ဟင်အဲမြင်မြင်တဲ့နေရာလိုက်မှလားကြာကြာတဲ့နေရာနာနာတဲ့နေရာဟုတ်ပါဗျာ ဟင်ဘုရားဆရာတော်ဘုရားကြီးလည်းဒါသုံးသွားတာပါပဲမှန်ပါပါဘုရားနာဒီဝါကိုဘုံပြုပြီးဝေဘူးကြတော့မဟုတ်ဘူးနှောင်းတစ်ချက်ထက်ကန်လာခြင်းသာလာခဲ့အခမ်းမကအခမ်းမယ်မှန်ပါဗျာဟောကြည့်တတိရှိမလို့ဝရိယတော်တော်လိုတာသူကမှန်ပါဗျာဟင်ဝရိယတော်တော်လိုတာတို့ဒီတရားအားဟောနေတယ်တို့လုံးမဟုတ်ဘူးရှူချက်ကြီးလို့ဖူးမှန်ပါဗျာတောင်းတို့လိုလည်းအတန်ချေချင်မထွက်ဘူးဟုတ်ပါဘူးကျင်းနေကြည့် ကျင်းတယ်လို့သူမှရှိနေအောင်နေအောင်ပြောအောင်သူကပြောတာလူတယောက်ဟာ၃မိနစ်အိတ်ရင်လုံလောက်တယ်တဲ့အဲ့ဒါသူအိတ်ထားငါသာအိတ်တယ်လို့မပြောပဲဒါတခုပဲရှိတယ်လေ၃မိနစ်ဟုတ်ပါတယ်ဆိုအော်လို့ပါဘုမဆရာတော်ဆရာဆရာတော်ဆရာ ကျုပ်က24နာရီအိတ်ထားခင်ဗျားတို့လာလို့မလာတော့အိတ်တော်နေလုံးဆိုလိုပါဟိုဂေကြီးလေးဓာကြီးလေးပေးထားတာကျုပ်ကိုဝေးကြီးအိတ်ထားမြန်မာဆိုလို့ဟုတ်ပါရောဗျာဘုံဘုံကြီးနေတာကျောင်းပြန်မယ်ကျောင်းကတော့တို့ကမယုံတာတော့သူတို့တောင်လို့ကျုပ်ကတော့မှပြောတာတော့ဟင်မယုံတာတော့ခင်ဗျားတို့တောင်ဟင် သူတို့မှာအိတ်တယ်ဆိုတော့ထိနာမိတ်တာအကုသိုလ်တော်ဆိုပင်မရင်တော့အိတ်တာပါပဲပါစီဆရာတော်ဘုရားအဲ့ဒါသုံးတာပါတယ်ဟိုတို့ခကြီးသွားတဲ့အချိန်ပေါ့ဟိုသူ့နောက်ကမြင်လိုက်တာဥအောင်တန်းဆိုတာသူဟိုပြမနာလက်လုံတော်မှာတို့လည်းတော်တော်ရေးနေပြီပါအနည်း30လောက်ဆရာတော်နောက်ကလိုက်တာအဲ့ဒီစခါမှာဆိုရင်တော့ခူခဲနဲ့အဲ့ဒီခကြီးသွားရင်လည်းကြတော့ဆရာတော်ကြီးအဲ့လောက်ကျိန်းတာတဲ့တခုပဲဒီပဲအဲ့ ဟိုသူကပ္ပရာတွေကဟိုပဲခန်းကဟိုဝင်ဆရာတော်ဘုရားရပြီပဲခန်းအဲ့ဒါကြတော့တခါတည်းကိုဟောက်အိတ်ထားတယ်ဗျပင်ပန်းလို့တို့လူထိနာမိတာမဟုတ်ပါဘူးတဲ့တာမန်သူ့အလုပ်သူလုပ်နေတဲ့ချိန်တော့3မိနစ်ပဲအိတ်ထားတယ်ဝင်ဆရာတော်ဘုရားကြီးငါ3မိနစ်အိတ်တယ်လို့တော့ပြောမတော့အောင်မခံဘူးပေါ့လေတို့တရားဟုတ်ပဲ3မိနစ်အိတ်လုံလောက်တယ်ဒါလည်းပြောတော့ပါလေ လောကယောပဲတာကတော့ဝေဘူးပြောတာဖယားကဘယ်တော့မှမယိဘူးမှန်ပါဗျာဟိုတို့ဟာလားဗျာဟိုအနတ္တလို့ဟောတာကိုအတ္တဖြစ်မှာဆိုလို့ဟို၄နာရီထုတ်ကနေဒီခိတ္တမြလေးလျောင်းပါတယ်ပြီးတော့ဒို့လို့စောင်းမချုံပါဘူးတဲ့ဖခင်ကဒို့လို့ဒီလိုအိပ်ပြီးမျက်နာကိုတပက်ကလေးစီးပါတဲ့ဖခင်အိမ်နေဒို့လို့စောင်းချုံပြီးတော့ကောင်းချုံမှု မှန်ပါဗျာဆောင်းဖြစ်ခဲ့ရင်လည်းဒီနာတွေရှိမှာပေါ့မှန်ပါဗျာနော်ဒီမျက်နာကိုအဲ့လိုဒီစီးပြီးတော့ဘုရားရှင်ကအဲ့ဒီလေးနာရီထိုးခံနေတယ်ဟိုနတ်ဒီမာရီကိစ္စပြီးသွားရင်ပေါ့လေ24နာရီ24နာရီဟိုတဘောကျော်ဆိုတရားတွေဆင်းရတာလေအေးဟိုနှစ်ချက်နဲ့၄နာရီကြာကျတော့ဗမာတွေဆင်းပြီးတော့ရှောက်ဆရာရှိတာရှောက်ဘာလို့ဆရာရှိတာလို့ပေါ့လေအဲ့ဒီ၄နာရီကိုတို့ဟိုဝိနည်းရတွေကိုချုပ်ဖို့ဘယ်မှာဘာဆိုဟိုကြည့်မဲ့ချင်းအဲ့ဒီကြားလေးမှာ အဲလိုအနာယူတယ်ဟိုမအိပ်ဘူးဆိုရင်အတ္တဖြစ်မှာဆိုလို့မှန်ပါဗျာအဲ့ဒါဒို့လို့ခူခေါ်မပါဘူးသတုထဆံဝင်စားတာပဲအဲ့ဒါသူအိတ်ထားတယ်မှန်ပါဗျာသတုထတာဝင်စားတာဆိုတာဒို့ဟွာပေါ့လေခုနသင်္ခါရုပ္ပကညာနဲ့ခါစင်စင်ပေါ့သင်္ခါရကိုဥပ္ပခါပြုတာလေဟင်ခန္ဓာကိုယ်ကိုဥပ္ပခါပြုလိုက်တာပေါ့အဲ့ဒါလေးတော့ပဲသူအိတ်ထားတယ်၃မိနစ်တောင်မဟုတ်ဘူးသူတက်ပေါ့ အဲသတုထတာဝင်စားခြင်းပြီးပြီးရင်သူအိတ်ထားလိုက်တာဘုရားထားကဲအောင်းခြင်းမိတာလုံးနိုင်ပါဘူးအမဟေးလုံးနိုင်ပြီမလုံးနိုင်ပါဘူးမလုံးနိုင်သေးတာမလုံးချင်သေးလို့မှန်ပါဗျာမလုံးချင်သေးလို့ပါဘုရားကရှောက်မလုံးပါဘူးဘုရားတကယ်လို့မလုံးပါဘူးဘုရားပြီးတော့ပြန်ပါရှင်ရပါတယ် 녹요매녹히네레로팀몽냐예?조사마와.예,쿠마조사매시비.쿠마그런게매로긴가시비.예.뭐호구.음.요가호기예따래봐.ကြုံရဘူးတာပြောအရင်တော့ကတော့ဒုတဲ့တရားမသိခင်တော့တရားတစ်မျိုးထင်တာကိုလုတ်တာတရားကြီးတယ်ကိုလုတ်တာတရားကြီးတယ်မှန်ပါဗျာ ဘာမှရှာမနေနဲ့မယုံကြည်သားရင်မယုံကြည်မှတ်ပါအဲ့ဒီမယုံကြည်ရဲ့သဘောတတ္တိကိုသိဖို့အဲ့ဒါလိုပါတယ်မယုံကြည်ရဲ့ဆိုရင်ဘာတွေ့မလို့သတ္တထာလေးတွေ့မှာဟင်သတ္တခါလေးတွေ့မှာရှင်ဟုတ်ပါဘူးမယုံကြည်သားရင်သတ္တသတ္တဒီကဓမ္မပဲဒီမှန်ပါဗျာသတ္တတဲ့သဘောသဘောဆိုတာတတ္တိမဟုတ်လားဟုတ်ပါဗျာသတ္တတဲ့တတ္တိအဲ့တော့ငရုတ်တိစားနေတဲ့ပုဂ္ဂိုလ်ဘာတွေ့မှာသတ္တတွေ့မှာအဲ့ဒါဘယ်ဟင် ဘယ်လိုသတ်တယ်လဲပြောနိုင်ဘူးပြောနိုင်ဘူးမလိုက်ဘူးတတရားမမတ်မယုတ်ပြီးတရားမနာလို့နာပြီးကြလားနာတယ်ပါဗျာမစားဘူးဘူးလားစားပါပါဗျာမယုတ်ပြီးကမဟောလို့ဟောပါဗျာဟုတ်ပြီဗျာဟောတယ်ဟင်ဟုတ်ကလားခင်ဗျာဟင်ဟင်သူတတိနဲ့သူဆက်မှာပါ ဟုတ်ပြီလေအဲ့တော့ဘယ်လိုဖတ်တယ်လဲဆိုရင်ဖတ်ပုံစံပြီးပြောပြနိုင်ရမယ်လေသူ့ကိုဖြစ်ဖြစ်ဆုံးအောင်လိုက်ပါလေဆုံးဒီမှာဗျာတို့ဆုံးဒီမလိုက်ဘူးမယုံပြီးပြီးစာဤဒါခင်ဗျားတို့ပြီးတာမဟုတ်ဘူးပညာတိကပြောတာမိဘမိဘကပြောတာမှန်ပါဗျာကိုပိုင်ပြီးဟုတ်လားမှန်ပါဗျာဟုတ်သေးဘူးနော်မှန်ပါဗျာဒါပညာတိပဲရှိသေးတာမှန်ပါဗျာဘယ်လိုစတယ်လဲဆိုတော့တတိယနောက်ကစာရင်းနဲ့မှတ်ကြည့်ပါနော်စာကသာဖေချက်ကတတိဟာနောက်ထပ်ဖေချက်မှာ မရှိကြည့်ပါဒုတိယဆယ်ကျဲရဲ့ပါတီမျိုးကိုနောက်ဆယ်ကျဲမှာရှိမရှိကိုအဲ့ဒီသုံးပိုင်းကိုတေးချမှတ်ကြည့်သားမှာမှန်ပါဗျာဒါဟုတ်ကြသားသားရင်လည်းပထမချိုးသည်လူတိုင်းပြီမှန်ပါဗျာစာရင်စာရင်လည်းအဲ့ဒီမှာပြက်ပြက်ပြက်ပြက်သွားပြီးတော့နောက်ဆုံးအဲ့ဒီချိုးတဲ့တတိပြီးဟိုဒုတိယဆယ်ကျဲကြတော့ဒီတော့မချိုးတော့ဘူးမှန်ပါဗျာချိုးဘူးမှန်ပါဗျာတတိယဆယ်ကျဲကိုလိုက်ကြည့်မှန်ပါဗျာဘာမှကိုမချိုးတော့ဘူးမှန်ပါဗျာဘို့ပဲသွားကြည့်ရင် လွှတာသားရမရတာရှိဦးမယ်မှတ်ကြည့်ပါဖြတ်တာအဲ့လိုပဲစိုက်မှာဟောဗျာမှတ်ချင်တာမှတ်ဖရာကဟောတာဣဇာတကာယဗိဒကာယခေါ်တာဟုတ်ဣဇာတဆောင်ဘုဘကမှချင်မဗိဒကာယဆောင်ယုတိဘကမှချင်မဘယ်ကမှမမဖို့ရည်ကြီးတို့မှတ်တာတော့မဟုတ်ဘူးတို့ကတော့ဟိုခန္ဓာကိုယ်ဒီပဒပြောကြပါစို့အောက်အာငါခုလိုကြတော့အရှင်တင်တော့ အပေါ်ကအသေးချင်းတော့မှန်ပါဗျာချုပ်ွက်တဲ့ကြမဟုတ်ဘူးအောက်ကမရုပ်ဆုံးကြီးလို့အပေါ်ကမရုပ်တပွေကြီးလို့ဟင်ရှာကလေးကလက်လို့ဟောလို့မှန်ပါဗျာညတိတာထိုးပေးညတိတာပြန်ရုပ်မှန်ပါညတိတာထိုးပေးနဲ့မှန်ပါအဲ့ဒါလေးကိုဒီဘက်ဘယ်ဘက်ပစောင်းကိုအားပြုရင်ဘယ်ဘက်အောက်အံပေါ်သာတတိဆက်ချထားလိုက်မှန်ပါဗျာညာဘက်ပစောင်းကအားပြုပါညာဘက်အောက်အံမှာရှုခွက်ဖြစ်နေအားစိုက်ထားလိုက်ပါမှန်ပါရှင်ဗျာကာယ ानु ဘသနာ ကာယပြောခြင်းပြောဝေဒနာ ပြောခြင်းပြောအဲ့ဒီသာရှုွက်တာဝက်သားတုံးကိုဘယ်ဟာကအခေါက်လဲဘယ်ဟာကအသားလဲဘယ်ဟာကအစီလဲရွေးပနေနဲ့ဝက်ကနေသာချလိုက်မှန်ပါဗျာဟုတ်ကာယကိုမှန်လို့သူရဲ့ဝေဒနာမပါဘူးလားပါပါဗျာမပါဘူးလားပါပါဗျာသဘောကိုယ်စတတ်တဲ့တတိပေါ့ပါပါဗျာဝဒဒုံဒတာများ ဘယ်ဟာဝါဘာလို့ပြီးလဲဟုတ်မို့ဟုတ်ပါရဲ့ဗျာသုံးသပ်တာမဟုတ်ဘူးလားဟုတ်ပါဘူးဒါရပြောလို့ပြောပါဘူးဟုတ်လားဟင်ဟင်အကာရမှလည်းဟိုသုံးပုံမပါနိုင်ဘူးလားပါပါရဲ့ဝေဒနာမှလည်းဟိုဟာတွေပါတာပါပါဝေဒေရှင်ဟင်ကိုဝါရှုွက်ထဲသားမှတာဒါကာရဒါဝေဒနာသင်ကိုမသိသားနဲ့မှန်ပါဗျာဟင်အဲဒီမှာတို့ပရမသုံးမြင်တာတော့ဟို မနိုင်တဲ့နိုင်ကလေးလေးတွေလူဘူးလေးတွေကလောင်များစွာနဲ့တကားကြီးကိုဟောကုန်းမနိုင်နိုင်နိုင်မတင်လိုက်လွတ်ချလိုက်မတင်လိုက်လွတ်ချလိုက်နဲ့ဒီဘောဟာကြမြောက်တက်သွားလိုက်ချလိုက်မြောက်ပေါ်လိုက်ချလိုက်နဲ့ဟင်ကြည့်လို့တော့တော့ကောင်းအဲ့ကကြဖတ်တာလေးကပထမတို့ပြောတယ်သူပဲဟိုလင်းကဖေးချလောက်တော့သူတတိအကုန်ပေါ့ဆန်ခါချက်ချက်နဲ့ဆက်ကြတော့သူတတ်တတ်တတိဒီလောက်ရှိတော့ဘူးလေပြက်မပြက်လေ ပြတ်သွားပါပြီမြဲမမြဲမမြဲပါဘူးဘယ်သူမှမမြဲဘယ်သူမှမမြဲအချက်နဲ့ဖယ်တော့ဟိုပဲကြတော့အဲ့ဒီဒုတိယအလားစားကိုမရှိတော့ဘူးလေရှင်။ကုံငါနီးသွားကြည့်ရင်လွှတ်သာဘဝရာမှာအရသာရှိသေးတယ်။မှန်ပါပါ။မှန်ပါဗျာ။အဲ့တော့ဒီကြည့်တော့ဘယ်ချိန်ဘယ်လိုစတဲ့ဘလောက်ထိစတဲ့အပြင်းအားဘလောက်ရှိတယ်ပြောင်းအားဘလောက်ရှိတယ်အကုန်သိလားဘယ်လိုစတုံးဆိုတဲ့မိကုံဖြေနိုင်ပြီ။မှန်ပါဗျာ။ဟင်မှန်ပါပါ အဲ့ဒါတရားပဲလေမှန်ပါဗျာရုပ်တာမရှိညတ်တာမရှိရုပ်တာတဲ့သဘောညတ်တာတဲ့ဟုတ်ဗျာဒါရုပ်တဘောရဲ့လို့မမဖက်မနေရုပ်တာမမရုပ်တဲ့နေရာကဆွဲချန်နေရင်မယ်မှန်ပါဗျာညတ်တဘောရဲ့လို့မမဖက်နေညတ်တဲ့နေရာလည်းမမရဲ့ဆွဲချန်နေရင်မှာပဲလေမှန်ပါဗျာဟုတ်နော်ရုပ်တာလည်းသဘောပဲညတ်တာလည်းသဘောပဲမြင်အောင်မှခိုင်းတာအဲ့တော့ရွာတဲ့လုံနေတာတရားလွတ်တာရှိလို့လားရှိရှိတော့ သစ္စာလွတ်တာမရှိရင်ကမ္မထာလွတ်တာမရှိနိုင်ဘူးမှန်ပါဗျာသစ္စာလွတ်တာမရှိဘူးလို့ဘုရားဟောထားတာဟုတ်မှန်ပါသစ္စာလွတ်တာမရှိရင်ကမ္မထာလွတ်တာရှိမလားဗျာမရှိပါဘူးဗျာပြေပိဋိတာပေါ်ဦးမအားလို့ဟောပြောခြင်းတည်းဟုတ်ပါဗျာဟင်ပြေပိဋိတာပေါ်ခြင်းတည်းဒါပါတော့ဘောမလို့ဘောကိုကြည့်လို့ရဟုတ်ကလားကဲမင်းမသိလို့ဟောပြောခြင်းတည်းပြောလို့ပြောတော့ပါသိပါသိပါပါဟုတ်ကလားဟဲ့ဟုတ်ကလား ဟင်ရုပ်သီးတရားနဲ့လုံးဝပါဟုတ်ကဲ့ရုပ်သီးတွေလုံးမလားမှန်လားပါဗျာဟင်မှန်လားပါဗျာဟင်တောင်တို့ကိုယ်တိုင်လည်းအဲ့လိုမှတ်ခဲ့ရတာပါမှန်လားမှန်လားပါဗျာမှတ်ကြည့်ပါတမန်ပါပါဗျာအဲ့တော့ဟိုဘုရားရှိခိုးကြမှာဟိုကြောင်းကြမှာလွတ်မနေနဲ့ဒီမှာဖြစ်တဲ့အမှုဒီမှာလည်းပြီးအောင် ဟင်ရှင်းရပါလိမ့်မယ်ရှင်းရပါလိမ့်ဟုတ်ကလားဗျာဒီစားတဲ့နေရာဖြစ်တယ်ဘူးစားတဲ့နေရာပြီးအောင်စစ်ခဲ့ဟုတ်ဗျာအင်္ဂါတွေကမှုဖျားရှိပြီးဆွဲမနေနဲ့အင်္ဂါတွေပြီးအောင်စစ်ခဲ့ဟုတ်ပါဗျာဟင်မဗျာဟင်ဟင်ကိုလုံးတဲ့လုံးဒီအဒီဒီမှာဘယ်ဟာလုံးလုံးတို့ပါတော့ဟိုအပြင်တို့နဲ့ပြောလို့ရှိရင်တော့ကြည်မှုကြားမှုနားမှုစားမှုထိမှုဟိုကြံစီမှုထင်လို့အမှန်ပါဗျာအဲတကယ်ဟိုတို့နောက်ကခိုင်းစားတာနဲ့တို့ရင်ကြိုက်မှုမကြိုက်မှုမသိမှုနော်အမှန်ပါဗျာ ဟုတ်ဗျာအဲ့ဒါဘယ်နေရာဖြစ်ဖြစ်ဒီမှုတွေပဲဖြစ်နေတာပေါ့ဗျာဟုတ်ပါရဲ့ဗျာအဲ့ဒါမှားရမှားတရားလွတ်လွယ်လေးဗျတင်ပါဗျာဟင်လွတ်လွယ်လေးဗျဟင်လွတ်လွယ်လေးပါဗျတို့ကဟိုလွယ်လုံးလို့မလောက်ထားရှိတာဟင်လွယ်လုံးလို့မလောက်ထားတာဟောကြည့်မနေနဲ့လွယ်လွယ်လေးလာပြောတယ်တပြေတော့တိတ်မလွယ်ဘူးနဲ့မလွယ်တော့ခင်ဗျာပြင်းတာခင်ဗျာလွယ်တယ်ပါပါအမဗျာ ဟုတ်နော်ဟုတ်ပါလားဗျာဘာမလွယ်တာတော့ပြင်းတာမလွယ်တာမလွယ်တာတောင်းဝေဘူးဆရာတော်ပဲကြောက်ဝရိယကိုအများအားခိုင်းပါတယ်တို့မှဝရိယပဲလို့ရှိပါတယ်ကုံတရားတွေဟင်တို့တော်ကောင်းစားတာဟောထားတာဒီကုရှိဘာလို့တော့ဝရိယဝရိယဝရိယရဲ့ခံကြဘက်ကဟိုဟာမဟုတ်လားကောတိတာဟောအပြင်းလေအဲ့တော့ဘာလို့လားဝရိယဝရိယပါလေဗျာဝရိယပြင်းလို့မရတာပါဘာပြောချင်းသိတော့ဟင် ဟင်ဝရိယကလည်းသူ့ကြည့်တယ်အဆိုခြံနေလို့ခြံနေလို့ခြံလာပြီးအောင်ထဲဆန္ဒဗျာဆန္ဒလို့ဆန္ဒပါဆန္ဒဆန္ဒဒီပတိအဲဆန္ဒသာအာကြီးရင်မှန်ပါဗျာလောကီကိစ္စလဲဒါလုံရင်တော့ငါဘယ်လောက်ကြီးဆိုအဲ့ဒီရှိကတရားထင်တယ်မှန်ပါမှန်ပါဗျာရှိကယုံကြည်ဒါလုံရင်တော့ငါပဲဘသူနဲ့တို့ဆက်ဆံရင်တော့ငါပဲတရားရှိရကွာမှန်ပါ ယုံကြည်ချက်အဲ့ဒီယုံကြည်ချက်ရှိလာရင်ဆံကပြည့်တော့တာဆံပြည့်မှဝရိယပါမှန်ပါပါဆံမပြည့်ဝရိယမပါဘူးမှန်ပါပါဆံကဘယ်လောက်ရှိတော့ဟောပြမေးလို့ရဘူးအခုရှိပါပါဗျာထိုင်းရှိပါဟောပြတို့ပြောလို့ရှိတာဗျာဟုတ်ပါပါဟင်ခင်ဗျားတို့ဆံမရှိလို့လားဟုတ်ပါပါဟင်အဲဆန္ဒကသာတို့ရင်ဝရိယမနေသာဘူး မှန်ပါပါဝရိယသူကြီးမဟုတ်ဘူးဆန္ဒပါမဆန္ဒပါမဆန္ဒသူကြီးလည်းမဟုတ်ဘူးတရားပါမတရားပါတရားဆန္ဒဝရိယဒါပဲလူတွေမှန်ပါပါဟုတ်ဗျာဟုတ်ပါရဲ့ဗျာဒါပဲလူတွေအိုးဘာလို့ဒုဟာတွေဒုက္ခဖြစ်တယ်ဖြစ်မဖြစ်ဘူးကာမဟိုကုဟိုကာမကံဟိုကာမဟိုနေခံစားရတာဟိုလူဒုက္ခနာဒုက္ခကောင်းတယ်မကောင်းဒါတွေစဉ်းစားမနေနဲ့ငါရှိမရှိမြဲမြဲဒါသာဟုတ်ပါဗျာဟုတ်ပါဗျာဟုတ်ပါဗျာဟေးငါရှိမရှိမြဲမြဲကောင်းမကောင်းပိုင်းမပိုင်း တန်ကိုယ်တိုင်ပြီးချင်တယ်ဒါတခုပဲဆန္ဒထားပါမှာမှန်ပါဗျာဟုတ်ဗျာဟုတ်ပါတယ်ဗျာဒါထားရင်ဟောဘာလုံးလို့ဗျာလုံးချင်တာလုံးပါဗျာဟိုတို့24နာရီအတွင်းဟိုတို့ဘာတို့တို့စာတို့တော့နားချိန်ခေါ်တော့ပေါ့မှန်ပါဗျာဟင်နားနားချိန်လေးပေါ့အဲ့ချိန်လေးကိုနားချိန်ခေါ်ပါတယ်ကြာတဲ့ချိန်မှာအမှန်မလွတ်ပါနဲ့လုံးချင်တာလုံးမှန်ပါဗျာဘာလို့လုံးထားလို့ကောင်းတဲ့ချိန်လို့လုံးကောင်းတဲ့ချိန်မှန်ပါဗျာကုန် ကြွားနဲ့လုံနေတာမေးကြည့်ဘာလို့လုံထားတော့ကောင်းတဲ့ဖြစ်လို့တာပါဗျာအဲ့တော့ကောင်းတာဟုတ်မဟုတ်မှတ်ကြည့်လိုက်လေမမဗျာဟင်ကိုစီမှာစိတ်ထားပြီလားဒုက္ခနာပြောတာကိုကအင်ရှင်ရကလားဟုတ်ပါပြီဗျာ။တရားများပါ။ကိုကအင်ရှင်တရားနဲ့ဒါသမ ्या ဧည့်သည်ကိုတက်ခံလိုက်ပါမှာ။အဲ့ဒါတမန်။ကိုရပါတယ်။မှန်ပါလားပါဗျာ။အဲဘာပြောချင်းပြီးတော့။မှန်ပါဗျာ။ပြည့်စုံပါပါဗျာ။မှန်ပါဗျာ။သာသာ ဘာရဲဗျာဘာရဲဗျာတရားပြန်တဲ့ကြောင့်အော်မရင်ထွက်မလို့နဲ့တူတယ်အဲဒီသားလေးဘောတော့ရင်ထွက်နေတူတယ်